ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်29ရက်17လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော အဝိဇ္ဇာနှင့်တဏှာနှစ်ဖက်ကမ်းနေပုံတရားတော်ငါတွေလည်းနှိပိတန့်နေတဲ့အခါကြလို့ရှင်မင်းတို့မြင်ကြပါလိမ့်မယ်အဲ့ဒီမြင်ကြတဲ့အခါကြလို့ရှင်ဖြင့်တဲ့ဩ ဒုလဘဝတန္တရာကဒီလိုဥစ္စာတွေဟာအကျဉ်းကိုမရေတွက်နိုင်လောက်အောင်သေဘူးကြည်ဘူးခဲ့တာပြီတန္တရာကရှည်လွန်းလို့သာလို့မြင်တိုင်းမြင်တိုင်းတံဝေကရကြတယ်မှာမှန်ပါပါစိတ်တတကရစိတ်တော်တွေလည်းကြောင့်သူတွေယိုကြငါတတကရငါတော်တွေလည်းကြောင့်သူတွေယိုကြကြက်တတဲ့ပုဂ္ဂိုလ်ကကြက်တလို့လည်းကြောင့်သူတွေယိုကြလို့ရှိရင်ဖြင့်ဟောငါတို့ဒီဤကဲ့သို့သောဒုက္ခကို သံဃာကြီးကရှေလွန်းလို့ခံမှုလှက်လေပြီဘုရားမြတ်စွာတန်တရားကအေးဖြစ်မျိုးကဖြစ်ကျုံခဲ့လေပြီဒီလိုနှောင်းသွင်းပါသနာစရာကောင်းလိုက်တာလို့ဆိုတာကိုနောက်မှသွားပါကိုယ်ကိုယ်တိုင်ကြုံခဲ့ရတဲ့ဘဝပေါင်းငါပြခင်ကရမကြီးသေးသေးဖြာဖြာမင်းတို့ကိုအမြင်နဲ့ပြောမယ်ဆိုလို့ရှိရင်လည်းသမုဒ္ဒရာကြီးလေးစင်းကြီးတဲ့များသေးတယ်မင်းတို့တယောက်တယောက်တွေးဟာဆိုတော့ လွန်မနေကြဘူးလွန်နေပါဓမ္မတို့အမဓမ္မကျတော့သေခဲ့ခြေခဲ့ရတာသူများလက်ချက်နဲ့တက်ထွက်ပြီးဒီကာလဝိညာဉ်ချုပ်ပြီးဒီကာလသေခဲ့ခြေခဲ့ရတဲ့ဘဝတွေဟာအဝိဇ္ဇာကဖုံးထားတော့အခုပြန်တွေးတလုံးမှမပေါ်မှန်ပါဘယ်ကလာခဲ့မှန်းလည်းမသိဘူးဘယ်သွားရမှာမသိပါဘူးဟောဘယ်ကလာမှန်းလည်းမသိဘယ်ကသွားမှမသိဘယ်နဲ့ဖြစ်နေပါလိမ့်မလို့ဘုရားကဟောတော့လေ ပုဂ္ဂိုလ်တွေသေးတိုင်းသေးတိုင်းလည်းကြောင်းသေးတယ်ဟာလူတရားကြီးလည်းကြောင်းသေးရသမုဒ္ဒရာကြီးလေးစင်းရတဲ့မြားသေးတယ်လို့သာတွေးလို့ခိုင်းလို့သာကျွတ်တူလည်းအခုတွေးကြရတယ်မှန်ပါကိုယ်ကနောက်ကြောင်းပြန်ကြည့်တဲ့အခါကျတော့ဘယ်ဘဝကလာမှမသိလို့ဘယ်လိုသေးခဲ့လို့ဘယ်လိုသူများလဲလှိခဲ့လို့ဘယ်လိုချစ်ခဲ့တယ်ကြုံခဲ့တယ်ဆိုတာပြန်တွေးလို့မရဘူးမှန်ပါဘယ်နဲ့ကြောင့်ပြန်တွေ့လို့မရကြုံလို့ဆိုလို့ရှိရင်အဝိဇ္ဇာနိဝရဏနဲ့တဏှာကံယောဇနာက အဝိဇ္ဇာနိဝရဏဆိုတာအဝိဇ္ဇာကဖုံးထားတဲ့နောက်ကွေးလို့မရဘူးမှန်ပါတဏှာနိဝရဏကဒီသားဒီသမီးဒီပစ္စည်းဒီတွင်းဒီကြောင်းနဲ့ချော့ထားလိုက်မှန်ပါအဝိဇ္ဇာကဖုံးမှတဏှာကချော့သမားဆိုတော့ဖုံးထားတာကလည်းနောက်ကရေအကုန်ဖုံးအခုလက်ရှိနဝယုံကောင်းကုန်ဆိုတော့တာယသမီးရှိပါရဲ့ပစ္စည်းလေးနဲ့ပဲဒါလေးအဟုတ်ထင်ပြီးဒီကလာကျွတ်တို့ကလည်းအချိန်ကုန်ခံပြီးနေကြပြန်တော့တဏှာကလည်းအမိုင်မဲတရား အဝိဇ္ဇာကလည်းယုတ်ဓမ္မတရားယုတ်ဓမ္မတရားနဲ့အမိုင်မဲတရားနှစ်ခုကကျွတ်တို့ကိုလှည့်ရှားပြီးတကလာထားလိုက်တာဘုရားဟောလို့သာအော်တို့လေကြောင်းသွေးဟာသမုဒ္ဒရာရဲ့လေးစင်းရတဲ့သူများလှေးလို့ထွက်ရတဲ့သွေးရည်ကများတဲ့ကိုလို့ဆိုတော့ဘုရားဟောလို့သာသိရမှန်ပါပါအဝိဇ္ဇာမိုင်မဲကြီးကဖုံးထားလိုက်တယ်မြင်သေးရဲ့မမြင်ပါဘူးတဏှာနုတ္တရဆိုတဲ့တရားကြီးကလည်းသားနဲ့သမီးနဲ့ပစ္စည်းနဲ့အိမ်နဲ့ယာနဲ့တိုက်နဲ့ကားနဲ့ချော့ထားလိုက်တဲ့ဖြစ်ချင်း နောက်ကြောင်းတွေပြန်ပြရသေးမရပါဘူးဩဒါဖြင့်ကျွတ်တို့ကဖြင့်အဝိဇ္ဇာတစ်ဖက်ကံတဏှာတစ်ဖက်ကံဇုံလုံးကံဖြစ်နေတယ်ဆိုရင်ဖြင့်မငင်းပါနဲ့တော့မှန်ပါပါဝိဇ္ဇာကြောင့်တစ်ဖက်ကံတဏှာချော့ထားလို့တစ်ဖက်ကံမှန်ပါဇုံလုံးကံတွေကပြန်ပြီးတဲ့ကလာကြည့်လိုက်တဲ့အခါဘာမှမတွေ့မှန်ပါဘုရားဟောလို့သာဩဟုတ်ပါလားလို့ဆိုပြီးအမတန်သိတဲ့ကိုရောကြီးအမတန်မြင်ကျဲတဲ့ကိုရောကြီးက ပြောလို့သာဖြင့်ဩတို့သားကောင်တွေတပ်ပြီးဒီကရာသေတဲ့ခါကြရခြင်းတို့အောင်မေကြတို့လည်းဒီလိုသေခဲ့ရတဲ့ဘုရားတွေမနှဲလာဘူးဒီလေကန်းသွေးတွေကိုထွက်လာတာသမုဒ္ဒရာရေလေးခြင်းရည်များသေးတယ်လို့နဖတ်နဲ့ကိုရောကြီးကပြောလို့သာကျွတ်တို့ယုံရတယ်မှန်ပါကိုယ့်အတွက်နဲ့ရှင်ပြန်ဝိဇ္ဇာမိုက်မဲရည်လည်းကာထားလိုက်တာနောက်ကျောင်းပြန်တွေးလို့မရဘူးမှန်ပါ တဏှာနဲ့တဏှာသမုဒိယကလည်းကိုယ်ကနဲ့သားနဲ့ချီသမီးနဲ့ချီပစ္စည်းနဲ့ချီနှောင်ပြီးဒီလုတ်တင်နဲ့မအောင်ကိုယ်ရှုပ်နေအောင်လှုပ်ထားလိုက်တာမှန်ပါပါကိုယ်ရှုပ်နေအောင်လှုပ်ထားလိုက်တော့သူကလည်းအမိုင်မဲတဲ့မှာအပြေးသွားခိုင်းပြီးဒီကလာနေတော့စွတ်တို့ကလည်းမအားမလတ်လို့တွေးချိန်မရအောင်တဏှာကမအားမအားမလတ်လှုပ်ထားအဝိဇ္ဇာကနောက်ကြောင်းမသိအောင်ဖုံးထားဘလောက်များကြောက်ရကောင်းတယ်ဆိုတာကဓမ္မတွေစဉ်းစားပါဦးကောင်းပါ ကိုယ်လေကြောင့်ကိုရဖရာကနှစ်ဖက်မြန်ကိုတော်ကြီးကပြောလိုက်တော့မင်းတို့ကွာတဲ့ရံဘိတ်ကိုပတိယတဒုက္ခဒုက္ခနုဘူတံနေတိုင်းအတကန္တဗံဣမိတဒီကေနအမေပိဧဝယုပံပစ္စနုပစ္စနုဘူတံဣမိနာဒီကေနအတုနာလို့သူသေးသေးချာချာဟောပါတယ်ကွာတဲ့ငါသေးသေးချာချာနှစ်ဖက်မြင်တယ်ပြောလို့ရှိရင်မင်းတို့တယောက်တယောက်လေကြောင်းတွေရသမုတ်တရားကြီးလေးစင်းရတယ်များခဲ့ပါပြီ မြင်ပါတော့လားဆိုတော့အဝိဇ္ဇာအမိုက်မဲကြီးကဝန်းထဲမှာကာထားတွေးလို့ကိုမရဘူးရကြရမရဘူးဟောတလောက်သေးခဲ့တယ်ကိုတွေးတွေကိုသမုဒ္ဒရာလေးစင်းရတဲ့တောင်များသေးတယ်ဆုထားမယ်ဆိုလို့ရှိရင်တခါတနာသမုဒ္ဒရာကတရားဓမ္မတို့သားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့မအားအောင်များခိုင်းထားလိုက်တာဒီနေ့ဒီကိစ္စရှိတယ်နဲ့ဖြင့်ဟိုကိစ္စလုပ်ရမယ်နဲ့ဖြင့်ကြာဟိုသားရှိသွားမယ်ဒီသမီးရှိသွားမယ်ဟိုငွေပို့ရမယ်ဒီလိုငွေရှားရမယ် ဟောဘယ်သူနဲ့တွေ့ရလိမ့်မယ်ဆိုပြီးတဏှာနုတ္တရာကလည်းမအောင်လုပ်ထားလိုက်တာတွေးချိန်မပေါ်လာဘူးတွေးချိန်ပေါ်လာလို့ဆရာတော်သမားတော်ကတွေးကြဟဲ့ဆိုပြန်တော့လေ तू ကမအောင်လုပ်ထားတော့တွေးချိန်ကရသေးတယ်ဒါဖြင့်တဏှာနုတ္တရာကလည်းတွေးချိန်မရအောင်တခါလေမအောင်လုပ်ထားလိုက်အဝိဇ္ဇာဆိုတဲ့အမိုင်မဲကြီးကလည်းနောက်ပိုင်းတွေအကုန်မမြင်အောင်တခါလေကျက်တို့ကိုဖုံးဖိထားလိုက်တဲ့အခါကျတော့ ခုမှအရတော်ပြီခုမှပဲဒီလုပ်တွေလုပ်ရတော့ဘလို့လို့တခါတည်းအဝိဇ္ဇာမိုင်မင်းနဲ့တဏှာယုတ်တမကြီးနှစ်ခုကကျွတ်တို့ကိုထင်တယ်လို့ချင်းလဲချဲလဲပြီးဒီကလာထားလိုက်တဲ့အတွက်ဇုံလုံးမြင်ကိုတော်ကြီးကပြောလို့သာဩကြောက်เสียကြီးပါလားလန့်เสียကြီးပါလားရှေ့ဒီခန္ဓာကြီးနဲ့ဒီလိုသာသွားနေရမယ်ဆိုလို့ရှိရင်ပြန်လေကြောင်းသေးလေးလေးချင်းရေလာအောင်မှာပဲဆိုတာသာမှတ်ဖို့ပဲ မှန်ပါသိကြောက်เสียကောင်းပါလားတရားဓမ္မကြောက်เสียကောင်းပါစဉ်းစားကြစမ်းပါလို့ခရီးပေးလိုက်ပါတယ်အခုဖြစ်ကလေးနဲ့အခုအခြေအနေလေးနဲ့ဒေါ်လောက်ပြီတန်လောက်ပြီလို့ဆိုတာများတော့ခမရတို့စိတ်ကူးကိုမထည့်လိုက်ပါနဲ့ဆိုတာသတိပေးလိုက်မှန်ပါရှင်းကြပါရှင်းပါဒါဖြင့်တရားဓမ္မတို့ကျွတ်တို့အထဲကိုမပြောနဲ့တွေးရင်သမုဒ္ဒရာရေလေးခြင်းလောက်များခဲ့ပြီမှန်ပါဒီတခါဇုံလုံးမမြင်ကြ သုံးလုံးကားအဖြစ်နဲ့ပဲကျွတ်တို့ဒီသွားကြအောင်မယ်ဆိုလို့ရှိရင်ဒီလိုပဲသူများလက်တွန်းမှာဒါလိခံတန်တို့ခံအမျိုးမျိုးဒုက္ခတွေကမခံဘူးတဲ့ဒုက္ခမရှိအောင်မရှိလေတွေ့ရကျုံရဆုံးရမယ်ဆိုရတဲ့ညင်းဖို့မလိုကြတော့ပါဘူးမှန်ပါပါလိုသေးရဲ့မလိုပါဘူးအဲ့ဒါလောက်ဆိုတော့လေဩယခုဘဝယခုခဏလေးမှာကဲဆရာဘုန်းကြီးကလည်းဇတ်သိမ့်ကြတော့ဟေးလို့သတိပေးမှန်ပါပါဒကာဓမ္မတွေကလည်းကဲဗျာအမြင်ကျဲတဲ့ ဇုံလုံးမြင့်ကိုရောကြီးကပြောတာလည်းမှန်ပါတယ်ရှင်ဘုရားကနောက်ထပ်သတိပေးတာလည်းမှန်ပါတယ်တပည့်တော်ဒီအသေးဇက်ဖြင့်သိမ့်ပြီးဒီကာလအမြဲအနေဇက်ပဲခင်းမာတော့မယ်ဆိုတာသုံးဖြတ်ချက်ချကိုသိပါဘူးအသေးဇက်ကိုဘာလို့ရမလဲအမြဲနေတဲ့ဇက်ကိုခင်းရမယ်ဆိုတာအမြဲနေတဲ့ကနိဗ္ဗာန်အသေးဇက်ကခန္ဓာရတဲ့အလုံးအသေးဇက်ဆိုတာဘာပါလဲခန္ဓာရတဲ့အလုံးဒီခန္ဓာ၅ပါးပြန်ရရင်ဒီလိုပဲ ဒီဘဝအန္တရာယ်ကံပေကင်းနဲ့သေသွားနောက်ဘဝကြလို့ရှင်ဖြင့်အမျိုးမျိုးသောမင်းဆိုရမအန္တရာယ်တွေနိုင်ရကြတွေကကျွတ်တို့ဝစားကြတောက်ကြတတ်ကြဖြတ်ကြဒီလိုပဲနေရအောင်ပဲဆိုတော့ဒီဘဝလေးလောက်နဲ့ဒီသားဒီသမီးလေးချော့နေတာနဲ့ဒီပစ္စည်းလေးကမြောက်နေတာနဲ့ဖြင့်အာမကြပါဘူးကွာတော်ပါပြီသိတော့သိပါပြီဒါလေးနဲ့ပြန်အချိန်ကုန်ခံလို့မတော်တော့ပါဘူးနောက်အသေးဆက်က လေပင်တွေရင်သမုဒ္ဒရာရေလေးချင်းရေတော့လာအောင်မယ်ဆိုတော့တော်ဖိဒါလေးကမဖြစ်တော့ပါဘူးဒီအသေးစားသိမ့်ပြီးအနေရပဲငါတို့ခင်းပါတော့မယ်ဆိုတာကိုဖြင့်စိတ်ထားပြောင်းသင့်ပြီလို့သတိပေးလိုက်ပါတယ်မှန်ပါမပြောင်းသင့်ဘူးပြောင်းသင့်ပါအခုခဏလေးနေရတာ ਨੇ စိတ်ချမ်းသာတဲ့အချိန်နဲ့ပြောချက်စမ်းပါတဲ့စိတ်ဘဝင်အေးပြီးနေရတဲ့အချိန်နဲ့ဝိတ္တမြားပြီးနေရတဲ့အချိန်နဲ့ကိုကတော့မောင်းနိုင်လို့ကိုမြင့်လို့ ပြောကြည့်ကြပါဘ누구ကများတယ်လို့ဝိတ္တများတယ်ဆိုတဲ့ကခန္ဓာကိုယ်အားရရလားမအားလို့ရှိရင်ဘယ်နှုံးစားကောင်းကောင်းအိတ်ကောင်းကောင်းနေကောင်းကောင်းပါကြသေးပါပါမပါတော့ဘူးဆိုတာမသေးကြဘူးလားသိကြပါဘူးနှစ်ဒီဘဝလေးကလည်းနတ်ပြည်ကနေပြီးတကလားအောက်ဆုံးနတ်ပြည်သရုမာရဲ့ဒါဝရင်သာယာမတုတ်တိရနေမန္တိပြရဏိမတဝတ္တရီဆိုတဲ့နတ်ပြည်၆ထက်ရှိမှန်ပါအောက်ဆုံးနတ်ပြည်က အောက်ဆုံးနတ်ပြည်တရက်စာတော့အသက်ရှည်တဲ့ပုဂ္ဂိုလ်မှာလူပြည်မှာတော်ရှားအောက်ဆုံးသရုမရဲ့နတ်ပြည်ဆိုတာကလူပြည်မှာ250မှာသူကတရက်ရှိတယ်ဟုတ်ကြလူပြည်250နေတော့ရင်သရုမရဲ့ကဘယ်လောက်ပါလဲတရက်ရှိပါအဲ့ဒီတရက်လောက်နေရတဲ့ပုဂ္ဂိုလ်ကိုကရှာမရှာမှန်ပါ90ပြ90အောက်ကသေသွားတဲ့ပုဂ္ဂိုလ်တွေမများလားများပါအဲ့ဒီကြားတဲ့တောင်မှဒကာရမတို့အချိန်လေးက အမှန်တန်တူတုံးတဲ့ချိန်ဆိုရင်နတ်ပြည်ကနေကြည့်မတူတုံးတူပါဘူးအဲ့ဒီနတ်ပြည်ကသုမရဲ့အောက်ဆုံးနတ်ပြည်တော့နတ်မှာအညံ့ဆုံးအဲ့ဒီနတ်ပြည်က250ဟာလူပြည်နှစ်အဲ့ဒီမှာလူပြည်က250မှာသူကတည့်ရရှိတယ်မှန်ပါသူကနှစ်ရက်ဆိုရင် လူပြည်မှာလူတယောက်ဖြစ်တဲ့လူရှိပါအောင်လားရှိပါဘူး90အတွင်းတောင်မြင်းမျိုးသိနိုင်တယ်ဆိုတာကမထင်ရှားဘူးထင်ရှားပါအဲ့တော့ အဲ့တော့ကက်ကက်တတ်တတ်လေးကြားထဲမှာသားရေးကရှုပ်သမီးရေးကရှုပ်ပစ္စည်းရေးကရှုပ်အဝိဇ္ဇာကလည်းဖုံးတဏှာကလည်းခိုင်းတယ်မအောင်ပဲကျွတ်တို့မှာနေလဲရတဲ့ဖြစ်ချင်းဟာကောင်းကောင်းနေခြင်းကောင်းကောင်းစားခြင်းကောင်းကောင်းအိတ်ခြင်းကိုကိုကမောင်းနိုင်ကိုမြင့်တို့ပေါ်သေးတယ်ပေါ်ပါဘူးသိရချာချာစကေးကိုက်တွက်ကြည့်တော့မှဒကာရမတို့ဘယ်မှာသာလဲကျွတ်တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ချမ်းသာခြင်းဆိုတာရှာလို့တွေ့သေးရဲ့တွေ့ပါဘူးဖြတ်ဆို ကာလသားလေးဖြစ်ကာလသမီးလေးဖြစ်မှာခဏနေလေရနေသာနေလေရတယ်ဥစ္စာသမုညုံသင်နေရတာနဲ့ပဲပညာသင်နေရတဲ့ဝိတ္တနဲ့ပညာသင်နေရတဲ့ဗျာပါဒနဲ့ကိုကဲကိုကအားသေးပါဖြတ်ရပညာလေးတော်တော်လေးပြည့်စုံလာတဲ့အိမ်အောင်လေးကြပြန်တော့တယောက်စာကနှစ်ယောက်စာတယောက်စာကသုံးယောက်စာရှာပြီးဒီကလာနေရတော့လေဘယ်မှာတော့အားချင်းကောင်းကောင်းအိတ်ကောင်းကောင်းစားကောင်းကောင်းနေပါသေးပါ ဘယ်သရုမာရေကတရက်မှမဖြစ်ဘူးဒီတရက်အတွင်းမှာပဲလူပြေက250ဆိုတော့ဒီ90အတွင်းမှာတော့ကောင်းကောင်းချိန်ကိုမပါပါဘူးမပါဘူးအဲ့ဒီတော့အရာဓမ္မတွေကခန္ဓာကြမသိဘူးဆိုတော့သရုမာရေကအနှစ်900မှာသူတို့ပြောမှာငရဲကတရက်ရှိသေးတယ်ဆိုတော့ဘယ်နဲ့လုံးမလဲသရုမာရေကအနှစ်900နေရမယ် လူပြေနှစ်900မှာသရုမာဧကတည်းရဆိုတော့မြောက်သွားရုံပဲရှိတယ်မှန်ပါအဲ့ဒီကအနှစ်900မှာငရဲကတည်းရရှိသေးတယ်ဆိုတော့တိတ်သွားရင်ဘယ်နဲ့တော့တရားဓမ္မတွေဖောက်ပေါက်ကိုပါသေးရဲ့ပါပါဘုရားနှစ်900မှာတည့်ရဆိုတော့ကိုကဘယ်နှလို့တွက်လို့မှမရမရပါဘူးအဲ့ဒါကြောင့်ဓမ္မတို့ဒိဋ္ဌံဖြစ်လို့လူဖြစ်လို့သိခဲ့ရတယ်လေခொနဲ့ကပြောခဲ့တယ်သမုဒ္ဒရာကြီး၄ခြင်းရတယ်များခဲ့ပါပြီ တခါငရဲရဲ့တွေ့ကြည့်ပြန်တော့လေသရုမာရဲ့ကနှစ်90မှာသူကတည့်ရဲ့လို့တခါဘုရားကဟောတာပြန်တော့လေအင်းသူတည့်ရဲ့ကလည်းတွတ်တို့ကိုခန္ဓာကိုယ်နဲ့ကျွေးဆော်လို့ကိုပြီးနိုင်ကြများရှိသေးရှိပါပြီးတာမပြီးတယ်မသေးဘူးတဲ့ဗျာအရှင်ခန်းနေရတာငရဲတဲ့မှာအဲ့ဒါတွေထောက်ကြည့်ပြန်တော့လေတော်တော့ပါပြီကွာဝိဒနာမရှိလို့ရှင်ဖြင့်ဒီခန္ဓာမရဒီခန္ဓာမရလေချောင်းသေးလည်းမယုံရတော့ပါဘူး သူတို့မှရဲ့နေငါးချက်မှာငရဲကတည်းရတယ်တို့ခန်းစရာမရှိတော့ပါဘူးတော်ပါပေါ့တန်ပါပေါ့သိမ့်ကြပါဆိုတော့ဒီဇက်ကိုဆိုတာပြောပေးမယ်လူရှိလို့တော်တော်သေးသိမ့်ကြဆိုဒီဇက်ကိုမခင်တော့ဘူးဒုက္ခပင်လည်းဝေးတဲ့ဇက်ကိုမခင်တော့ဘူးဒုက္ခသိမ့်တဲ့ဇက်သာခင်မာတော့မယ်ဆိုတော့နာယနေ့စိတ်ပြောင်းဖို့သိကောင်းမကောင်းဘူးလားခင်ဗျားတဲ့နေရာတဲ့အချိန်လေးကပြောပါလားကဲမပြောပါဘူးအဲ့ဒါကြောင့်ဒကာဓမ္မကြီးဇက်သိမ့်တဲ့နေ့ဟာဖြင့် ဘုန်းကြီးကနေ့တိုင်းလို့လို့ပဲပေးတယ်နေ့တိုင်းလို့လို့ပေးတော့ခင်ဗျားတို့ကလည်းမသိကျင်ပါဘူးဆိုတော့လေချောင်းသွေးယူကျင်သေးလို့ပဲသူတို့မှရဲ့နှစ်90မှာငရဲတည့်ကိုဖမ်းလို့မဝသေးလို့ညှင်းဆန်နေတာလားလို့မေးဖို့ကမလိုဘူးဒကာဓမ္မတွေပေတေတေမလုပ်ပါနဲ့ဆိုတာပြောတယ်မပြောတယ်မပေကြပါနဲ့တော့မပေကြပါနဲ့တော့လို့ဒီကနေပြီးဆရာဘုန်းကြီးကမေတ္တာရှိထားပြီးပြောနေတော့ ဩဒုစရကဒုဟာတို့ဟုတ်နေတာပါလားဇုံလုံးကဟုတ်နေတာပါလားမျက်စိကလမ်းလျှောက်နေတာပါလားလို့ကိုဟာကိုဆုံးမြတ်ရချသမ်းမှန်ပါဘယ်လိုဆုံးမြတ်ရချမလဲမျက်စိကလမ်းလျှောက်နေတာလို့ဒကာဓမ္မတွေဆုံးမြတ်ရချပါမှန်ပါဘယ်လိုဆုံးမြတ်ရချကြမျက်စိကလမ်းလျှောက်မျက်စိကလမ်းလျှောက်တယ်ဆိုတာကိုကအန္တရာယ်ကင်းလို့ဘေးရှင်းစရာတကွမှမပါဘူးမှန်ပါပါပါရဲ့မှန်ပါဘုရားရှိခိုး အဲဆူးလေးဆူးဖို့ရတယ်မျက်စိကမ်းဖို့ကိုဆူးပဲကိုကြိုင်လေးတွေ့ပါရောကိုကြိုင်ကို၆ကြီးတွေ့ပါရောကိုကြိုင်အဲဟိုဆူးတော့ဆူးမှာရောကိုဆူးပါအဲဟိုနေရာတိတ်ဆောင်လဲဖို့ခလုတ်ကစင်းတွေကရောကိုဘယ်ပါကိုခလုတ်ကစင်းတွေပဲဆိုရင်လွယ်ပါမလွယ်ပါအဲ့လောက်တော့ကျွတ်တော့ဇုံလုံးကဖြစ်ပြီးတန်တရားခရီးမှာရှောက်ရမယ့်ဥစ္စာတွေဆိုတော့ဩမတော်ကျင်တော့ပါဘူးကွာတွေ့เสียအန္တရာယ်တွေသူသိငါပစ္စည်းကြီးပဲ ဆိုလိုက်ရင်လွယ်ပါမလွယ်ပါဘူးသေသေးချာချာစဉ်းစားပြီးနားထောင်ပါတော့ပြောပေးမယ်လူရှိသေးလို့နှစ်ဖက်မြန်ကိုတော်ကြီးကိုယ်စလေတွေကပြောနေသေးလို့ဒကာရမတို့ကိုဖြစ်ဆိုကိုတည်သေးတာနော်ကိုသွားရမယ်လမ်းကြီးကလည်းရှည်လိုက်တဲ့ဖြစ်ချင်းခလုတ်ကစင်းကလည်းထူလိုက်တဲ့ဖြစ်ချင်းဒါလားသင်္နအမြောက်လက်နဲ့တည်ကြရဲသွားရတာတဲ့ဆိုသေးတယ်မှန်ပါသဘောပါကြအဲ့ဒါကြောင့်ဒီကနဲ့ဒီကန်းကိုပြန်အသေးစက်ကသိမ့်ပြီးဒီကလာ အမြဲအနေဓာတ်ကိုခင်ပါဆိုတဲ့ဥစ္စာဖြင့်လေးလေးနဲ့နဲ့ပဲတိုက်တွန်းပါလေမှန်ပါအသေးဓာတ်ပါလို့ပါအနေဓာတ်ကိုအမြဲနေရတဲ့နိဗ္ဗာန်ကိုဒါတရားဓမ္မတို့ချမ်းသာကုသိအမျိုးစုံစုံတဲ့နိဗ္ဗာန်ကိုဒါတရားဓမ္မတို့အရယူပါတော့ဒီဘဝမှာတာလင်ခမောသာသမီအစရှိသေးတဲ့ဥစ္စာဘာတွေများနေကြသလဲဘယ်လိုများဖြစ်နေကြတော့အိုတပူတည်းပူနေရတယ်ပြောလိုက်ရင်မလွဲပါဘူးမှန်ပါပါ အချိန်မရောက်တော့လူလမ်းမြောင်ဘူးကအချိန်ရောက်တဲ့ခါကျတော့ကိုအချိန်ရွယ်လိုက်ဆိုရင်ကြောက်ကြရတယ်မှန်ပါအချိန်ရွယ်ရောက်ပြီကိုကနေရာချထားပြန်တော့လူလူချင်းတူတူလူတွေဝင်နိုင်လောက်ချင်းမြောက်ထောက်ပံ့လို့ရတယ်မပြီးနိုင်မှန်ပါတခါတေကန်ကြီးချင်းမြောက်ထောက်ပံ့တဲ့ပုဂ္ဂိုလ်ကသေတောင်မှစိတ်မချဘူးဘယ်လောက်ပဲကြမ်းမှလို့ဘယ်လောက်ပဲချမ်းသာနေလဲစိတ်ချရမချဘူးမချပြန်လဲစိတ်မချတဲ့ဇောနဲ့သေလိုက်ပြန်တော့လေဒေါသဇောနဲ့သေလိုက်ပြန် တသက်လုံးနဲ့ကြုံခံခဲ့သေတော့လည်းပယ်သွားဟဲ့တသက်လုံးနဲ့ဘာလုပ်ခဲ့ရကြုံခံခဲ့သေတော့ဟောတဲ့အာရမတို့နေတော့ကြုံနော်နေတော့လည်းသားကြုံတမိကြုံဆွေကြုံခင်မမကြုံခင်မယောက်ျားကြီးကြုံသေတော့လည်းအပင်ခန္ဓာနဲ့ကိုသွားဆိုတော့ကျွန်းနေနေပြီးဒီကလာဒကာဓမ္မတို့တပေါက်တို့ဤသွားရဖြစ်တဲ့အပယ်လန်းကိုရောက်ရပါတယ်ဆိုတဲ့ဥစ္စာဇုံလုံးကားမှုဗျာမှန်ပါ သဘောပါကြပါမို့လေဇုံလုံးကဇုံလုံးကမို့ခင်ဗျားတို့အခုကြည်စားနဲ့နေလိုက်ထိုင်လိုက်ကြတာကြိမ်မှမသိကြင်မှမသိကြိမ်မှမသိကြင်မှမသိဆိုလောဘဇောပေါ်လာလဲအပယ်သွားလိမ့်မယ်လို့မသိဘူးတခါတလေသိကြရမသိပါဘူးဒေါသတွေပေါ်လာလဲငါပြန်ပယ်သွားတော့မှာပဲလို့သိရမသိပါဘူးအာမသိမသိမောဟတွေပေါ်လာလဲရှင်လဲအင်းငါတို့ပြန်သံတရားလမ်းစပြန်ပြီဆုံးတော့မှာမဟုတ်ပါဘူးလို့ကိုသိရလားမသိပါဘူး နဘာရဘာများသိတာရှိသေးဒါဖြင့်တို့တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်လူအိုကြီးချင်ကြိုက်နေတာနဲ့တဲတူမှန်ပါလူအိုကြီးဆိုတော့အရေးကလည်းထူအသာသေးတွေကလည်းခန်းချောက်ပြီးနေတော့ချင်းတွေကဝိုင်းကြိုက်များတာသူ့မှာမသိတော့ဘူးဒီတိုင်းမနေဘူးလားနေပါဘူးအဲ့ဒီလိုဖြစ်ပြီးဒီကလာနေတော့ဩတို့တို့မြင်တဲ့လူကပြောတာကိုဖြင့်အမှန်တရားပြီးဒီကလာမုတ်ချမသွေခင်ဗျားတို့ညာနဲ့မှယုံကြည်ဖို့အခြေအနေရောက်ပြီ မှန်ပါပါရှင်းကြလားရှင်းပါဒီလိုနေလို့တော့မဖြစ်ဘူးဆိုတာသိပြီလားသိပါဒီတိုင်းနေလို့ရှိရင်တို့ဇုံလုံးကသွားတာအန္တရာယ်ဟုသိတို့အန္တရာယ်ယံဟုသိရတို့ယံပဲသိစရာကိစ္စဟုသိရတို့ကိစ္စပဲလို့ဆုံးဖြတ်ချက်ချရင်မလို့ပါဘူးသဘောပါကြဒါဖြင့်ဓမ္မတို့ဇတ်သိမ့်တဲ့ဤပဲရှင်ဗျာနုံနုကြကြနဲ့ကြွကြွဆဆအယုကြည်ကြည်ရေ66 လုံဖို့ချိန်တော့တပည့်တယ်လို့တကယ်တမ်းပါပဲရောက်ပါတော့လို့ဆိုပြီးကိုယ့်ဟာကိုကိုယ့်ကိုတဏှာသဖြင့်၎င်းတရားဓမ္မတို့ကိုယ့်ကိုတဏှာသဖြင့်ပဲလုပ်ပါတော့လို့ပြောလိုက်ပါတယ်ဘုန်းကြီးပြောတာနားမထောင်ရင်နေပါကိုယ့်ကိုတဏှာနဲ့လုပ်ပါတော့ဘုန်းကြီးပြောတာဟုတ်ပါတယ်နားမထောင်ရင်နော်ဘယ်လိုစဉ်းစားလို့อ่ะကိုယ့်ကိုယ်ကိုတဏှာနဲ့ပဲလုပ်ပါတော့ကိုယ့်ကိုယ်ကိုလက်ကြောင်းသေးကသမုဒ္ဒရာရေ၄ဆင်းရေလောက်နောက် သူများကတွေးလို့ဖြတ်ရမယ်လေကြောင်းတွေးကကြပြရှိသေးတယ်ဆိုတော့ခံရည်ရှိပါရှိပါအဲ့ဒါကိုယ့်ကိုယ်ကသနာတယ်သနာတယ်ကိုယ့်ကိုယ်သနာတာနဲ့ပဲကဲတော်ပြီကွာဒါတော့ကြီးတော့ဖြစ်မခံနိုင်တော့ဘူးဟဲ့ဇတ်သိမ်းရမရှိရင်တော့ခံရလိမ့်မယ်ဟဲ့ဇတ်သိမ်းရပြနေတဲ့ပုဂ္ဂိုလ်လည်းရှိတယ်ဇတ်သိမ်းရသွားလို့တို့ညံစွမ်းလည်းရှိတာနဲ့ဇုံလုံးကမဟုတ်ပါဘူးအခုချိန်မှာနည်းနည်းတော့မြင်ပါပြီအဲမြင်တဲ့နည်းနဲ့ပဲတို့လောက်ပါတော့မယ် ဒီစားသိမ့်ပါတော့မယ်ဆိုကိုကဖြစ်သေးတယ်နော်မှန်ပါပါဟောနိုင်ပဲနဲ့ဖြစ်ပါပါနောက်ကဓမ္မတွေဖြစ်ပါသေးတယ်လို့ဆိုတာကလည်းခင်ဗျားတို့လေးလေးနဲ့နဲ့စဉ်းစားပါဒါတန်ဝေကရစေခြင်းလို့ပြောတာလေလို့ဒီလိုလည်းမောင်းနေလိုက်ပါနဲ့နဖက်မြင်ကိုတော်ကြီးဖြစ်စဉ်တွေကိုလူတယောက်ဤသွေးကိုသူရေတွက်ကြည့်တာပါမှန်ပါဆိုတော့ဇုံလုံးကပြောလို့ရှိရင်မယုံမြင်နေပါတော့ဘူး နဖက်မြင်ကိုတော်ကြီးကတကားတဲ့အရှိကြီးမြင်တဲ့ကိုတော်ကပြောလိုက်တော့ဘုရားမယုံစရာလည်းမရှိနဲ့မရှိပါဘူးမယုံစရာလည်းမရှိပါနဲ့သူကတော်လောကဝိတ္တိလို့မဆိုဘူးလားဆိုပါသူကတော်ဟုတ်တာပန္တာကိုသာပြောတတ်တယ်ကိုတော်ကြီးလောကဝိတ္တိလောကရံဘယ်လိုလူတယောက်ဘယ်လိုဖြစ်နေတယ်ဆိုတာငါအကုန်သိတယ်ဒါကြောင့်လောကကိုအကုန်သိပြီသူကတော့ငါကောင်းတဲ့စကားနဲ့ပြောနေတာ သဘောကျလောကကြီးကသူမသိဘူးလားသိပါလူတယောက်လောကသူအကုန်သိနောက်လျှောက်တွေးလိုက်ရင်အကုန်သိတယ်ဘာဖြစ်ခဲ့တယ်ညဖြစ်ခဲ့တယ်ဘယ်လိုသိခဲ့ရလဲဆိုပြီးတဲ့ကလာဒါအကုန်သိအဲ့ဒါသိလို့သူ့တော်တယ်ငါကောင်းတဲ့စကားကြီးပဲပြောမယ်သဘောကျအကျိုးရှိတဲ့စကားနဲ့မှန်ကန်တဲ့စကားကြီးငါပြောမယ်ဆိုပြီးသူ့တော်လောကဝိတုကိုတော်ကြီးကပြောတယ် လောကဝိရိဆိုတာလောကကြီးကြောင့်ကုန်ပြီနော်ဒီကိုယ်ဝိုက်ခန္ဓာလောကကြီးကိုလည်းအကုန်သိမှန်ပါပဲမောင်ဟိုင်းခန္ဓာလောကကြီးနောက်ကဘယ်လိုနေခဲ့ရလဲဆိုတော့အကုန်သိပါအဲ့ဒါကြောင့်လောကဝိဓုလို့လည်းသူ့နာမည်ပေးရင်လွယ်ပါအဲ့ဒီလောကဝိဓုကသူကတော်ကောင်းသောစကားပြောတယ်အမှန်နဲ့ကောင်းသောစကားပြောတယ်မှန်ပါဒါပြန်လောကသိတဲ့ပုဂ္ဂိုလ်ကအမှန်ပြောတာကိုကျွတ်တို့ကမှိတ်ယုံပြီးတဲ့ကာလကိုယ်စုံလုံးကန်းကဖြင့် နေမထွက်ဘူးသူများပြောတာကိုနေထွက်တယ်ပြောတယ်ကိုမသိဘူးနေမထွက်ဘူးပြောတယ်သူမသိဘူးကို့ဇုံလုံးကန်းကိုဗျာနေထွက်တာရောသိပါဘူးနေမထွက်တာရောသိပါဘူးသူ့မှာနေထွက်နေမထွက်ထူးသေးရဲ့အဲကိုတို့ကနေထွက်နေမထွက်ကိုမထူးတဲ့ပုဂ္ဂိုလ်ကနဖတ်မြန်လောကဝိတုကိုတော်ကြီးကပြောတာကျွတ်တို့ကတခါရမေးပြီးကြတာယုံပြီးကြတာဘုန်းကြီးတရားဓမ္မတွေ အသေးစသိမ့်ပြီးဒီကလာသွေးထွက်တဲ့ဇတ်တွေသိမ့်ပြီးဒီကလာအနေဇတ်ကလည်းအမြဲနေပြီးဒီကလာကြောက်ရကြံသောကဗျာပါဒတို့မှာလုံးဝချုပ်ငြိမ်းရုပ်သိမ့်တဲ့နိဗ္ဗာန်ချမ်းသာကြီးကိုသာလဲငါနေပါတော့မှာကွာတော်ပါရိတ္တမပဲကွာတော့လောကသူတော်လောကဝိတုဆိုတဲ့ကိုရောကြီးကပြောတာကိုပိတိတိတော့မလုပ်တော့ပါဘူးကွာလို့ကိုပဲသုံးပြချက်ချဖို့တဲကောင်းမှန်ပါပိတိတိနေဖို့များသိညာပါရဲ့မသိပါဘူး ခင်ဗျားတို့ဥပ္ပပြောနေတဲ့နေတဲ့အခြေအနေကြည့်လိုက်လို့ရှိရင်ဖြင့်ဟောမနေ့ကပဲအကောင်းရှိသေးတယ်ဒီနေ့တမျိုးဖြစ်ပြီလေဒီနေ့လဲပြီလေတစ်ဘက်ကသေးပြီလေဆိုတာကျွတ်ခန္ဓာကိုယ်လမ်းတင်ပြမှန်ပါမနေ့ကအကောင်းရှိသေးတယ်လို့ကိုကတယောက်တယောက်မတွေ့ရဘူးမတွေ့ရဘူးနေမမနေ့ကအကောင်းရှိယနေ့ပဲအဲ့ရတဲ့မထနိုင်ဘူးတယ်ဆိုတာကမကြဘူးကြားပါဘူးလက်ပြန်ဝိညာဉ်ချုပ်ပြီလေဆိုတာကြားပါဘူးအော်ကျွတ်လူပြေမှနေမြဲဒီအကြောင်းတွေပဲ နေတိုင်းကြားနေရမှာပဲဆိုရင်ကိုလွယ်ပါမလွယ်ပါဘူးတခါကိုအကြောင်းလည်းသူတို့ကမကြားပြီဘူးဒီလိုပဲကြားအောင်ပါဆိုတော့ဩလူပြည်ဆိုတာဘာလို့လာကြတာလဲလို့မဲလို့ရှိရင်ဖြင့်ကိုယ်အရှက်ခွဲကျုံတဲ့ကိုလည်းသူများသိအောင်မှန်ပါဘူးသူများအရှက်ခွဲကျုံတဲ့ဖြစ်နေတဲ့ဩနာသေးကြီးကိုလည်းကိုသိအောင်လို့ နေကြတဲ့သဘောမရောက်ဘူး။ရောက်ပါဘူး။ဒီလိုလေးတော့သူလည်းဒုက္ခသစ္စာမဆိုတတ်ဘူးလား။မိမိကလည်းဒုက္ခသစ္စာ။ဒါဖြင့်ဒုက္ခသစ္စာပုံကြီးဒုက္ခချင်းပြိုင်လို့ဖြင့်ပြောစရာမရှိပါဘူး။မှန်ပါဘူး။ဒုက္ခသစ္စာပုံကြီးကိုဒုက္ခချင်းပြိုင်ရလို့တော့ပြောစရာမရှိပါဘူး။ဘုရားခင်ဗျားတို့ကကြံဖန်ပြောတယ်။ဟိုပုဂ္ဂိုလ်ကလဲတော့လဲတော့မှားလာလို့တောတော်သေးတယ်။ဟိုဘေးကလည်းမြောက်ပြလိုက်။ဟိုတောလာတဲ့ပုဂ္ဂိုလ်လည်းအသင့်အသင့်သွားနိုင်လာနိုင်ရှိနေတော့ အဲဒုက္ခတွေကြော်လွန်လာလို့ကံလေးကောင်းသေးရဲ့နော်တော်သေးရဲ့ထောင်ရတော်ပါလားလို့မေးတော့လည်းဘယ်နဲ့ဖြေကြထောင်ရမတော်ဘူးတနေ့နေသူသွားတော့မယ်ဆိုတော့မသေးကြဘူးလားအဲသွားတော့မယ်ဆိုတော့ယာယီတော်ကလေးနဲ့ပြင်ပြောစရာရှိရလားရှိပါဘူးသဘောပါကြရဲ့အဲ့ဒါတွေသေချာစဉ်းစားရမှာဩတို့ဒီလူတယောက်ကလူတယောက်မေးရတာဘာပါလိမ့်မလို့ဆိုတော့ဒုက္ခသစ္စာသွားမင်းနေကြတယ်အစားပဲနဲ့နေတော့ အဝတ်ကာကိုချွတ်တဲ့သေးလားအင်းလေးရလေးကောဘယ်မိုးလေးလုံသေးရလားဆိုဘာသစ္စာသွားမင်းနေကြဒုက္ခသစ္စာကျန်ခင်ဗျားတို့ကရှိပါရေးပဲနဲ့နေတော့မေးတာဘာသစ္စာမေးပြန်ဒုက္ခသစ္စာအဲအတိန်သားလုံးကကျောင်းမှာကြာရလားမေးတာဒုက္ခသစ္စာဒုက္ခသစ္စာတွေရှိနေလို့မေးခံရတာမဟုတ်လားမှန်ပါအဲ့တော့ခင်ဗျားတို့ကတာယာပြီးကြတော့အော်မေးဖို့ရရတယ်မေးဖို့ရရှင်ဝန်းတာယာသေးတယ်မေတ္တာထားလို့အမလေးမေတ္တာထားတာသွားပြီးတရိယာမှန်ပါ ကိုယ်ကြက်တွေမရှိတာလာပြောတာသတိရလိုက်မရပါဘူးဘယ်နဲ့ဥက္ခမင်းဖြစ်နေကြလဲရိပ်ပြီဗလားဒါခင်ဗျားတို့ကမေးကြတယ်တော့လုံးနေနဲ့မှန်ပါဘူးမောင်နိုင်တော့ဒါသာယူယူတာကွာမှန်ပါဘူးဘုရားသူကမေတ္တာဖြစ်ထားလို့မေးကြတယ်စဉ်းစားတော့ကိုကသတိပေးတယ်ခင်ဗျားဒုက္ခသစ္စာကြီးကဖောက်ပြန်ပြည့်စည်ဗလားလို့မေးလိုက်မှန်ပါတပည့်ရဘယ်လိုမေးတာပါလဲဥပ္ပါဒ်ကဖောက်ပြန်ပြည့်စည်တာလားမေးတော့ မေတ္တာမောင်နိုင်တဲ့ကအခုတော့ဖြင့်ဒီလိုရှိသေးတာပဲလို့ဆိုတော့အခုသာသူဖြေနိုင်တယ်နဲ့ဖြင့်သူဖြေနိုင်ရလားမဖြေနိုင်တာဘယ်သဘောရှိလို့မဖြေနိုင်တာလဲခန္ဓာကဒုက္ခသစ္စာသဘောရှိနေတော့အဲတနေ့ဆွေတနေ့ငွေဆိုတာကလာမယ်မလာပါနဲ့ဆိုတော့ဒကာဓမ္မသဘောပါကြအဲ့ဒါကြောင့်ဒကာဓမ္မတို့စွတ်တို့ကနှုတ်ဆက်ပြန်တယ်ဒုက္ခသစ္စာနဲ့နှုတ်ဆက်နေရဘာနဲ့နှုတ်ဆက်ကြ မေးမယုံလို့ရှိရင်ပြန်လူတယောက်ကခင်ဗျားတို့ထုံးစံတိုင်းမေတ္တာနဲ့ပဲပြောကြည့်ဘယ်နဲ့ခင်ဗျားတို့ကြမ်းပါကြရလားလို့မေးတာမကြမ်းပါတဲ့ခန္ဓာကိုရှိလို့မေးတယ်မှန်ပါဗျာတပည့်ကြကျမ်းမာကြရလားလို့မေးတာဘယ်လိုပါလဲကျမ်းမာရမဒီကလည်းပြန်မေးတယ်ဟိုမေးတာတော့ဟုတ်ပြီအဲ့ဒီရှင်တို့ဆရာကခင်ဗျားတို့ဆရာကအိမ်သားတို့တစုလုံးဘယ်နှမြန်နေကြတော့မေးသေးတာပဲဒါလည်းဘယ်နဲ့ကြောင့်မေးလိုက်တာတော့ မကြမ်းပါတဲ့ခန္ဓာရှိနေတော့မမေ့ရဘူးမေ့ရဘူးအဲ့တော့ခင်ဗျားတို့မေ့မြန်းနေကြတဲ့ဥစ္စာနှုတ်ဆက်တာကဂုံကျက်ပြီမင်္ဂလာရှိတဲ့စကားလားလို့အဲဒုက္ခသစ္စာတွေဘယ်လိုနေကြသလုံးလို့မေးတာပဲမဟုတ်လားမှန်ပါအခုဒုက္ခမရောက်သေးဘူးလို့ဘုရားဖြေထွက်တယ်မှန်ပါရောက်တော့ရောက်မှာပဲဆိုတော့လည်းပါတယ်ပါမပါဘူးလားအဲ့ဒါကြောင့်လောကကြီးတဲ့ပြောရတဲ့စကားကိုက အဲလောကနာဘုလောကနာထင်တာလောကလို့ဆိုတော့လောကကြီးကခဏခဏဖြစ်ပြနေတဲ့လောကကြီးဖြစ်နေတော့မွေးလေလောကကြီးဖြစ်နေတော့မွေးနာလောကကြီးဖြစ်နေတော့ပြောရတဲ့စကားတွေလည်းတခုမှကြက်တည်မင်္ဂလာမပါဘူးပါကြရဲ့ဘယ်နဲ့နေတုန်းကစမေးရဘယ်နဲ့နေတုန်းဆိုတဲ့စကားမောင်းတယ်စိတ်ချလို့မေးတာလားမချလို့မေးတာဘာသစ္စာမမချတာလဲဒုက္ခသစ္စာခိုင်းတရားဓမ္မတွေကတော့ မဟုတ်တာသားကြီးတင်တဲ့ဓမ္မတွေကတော့ကိုကဒီလိုပဲမေးဖို့ရရှာတယ်မှန်ပါဘာသားကြီးလိုက်တာမေးဖို့ရရှာတယ်မေးဖို့ရရှာတယ်လို့သူအသားမယူဘူးလားသူယူတဲ့သားသစ္စာသိတဲ့သားကအသွားလားသစ္စာမသိတာသစ္စာမသိသူ့ကိုဟိုကမဲလိုက်တာကတော့ကိုမဖောက်ပြန်မပြည့်စည်သေးဘူးလားမဲလိုက်မှန်ပါဒုက္ခသစ္စာမမဲလိုက်တာမှန်ပါအဲ့ဒါဒီကနေကုံများယူပြီးကြတော့မေတ္တာထားကြတယ်မေတ္တာထားကြတယ်မမေ့ရှာဘူးမေးဖို့ရတယ် စိတ်ထဲမှာပါနေဘူးကျုပ်ဖြင့်မေးတာနဲ့ဝမ်းသာတယ်လို့ဒုက္ခသစ္စာကိုတရိမြဝမ်းသာပလိုက်တာပဲတော်ရိုင်းတဲ့လူတွေပါလားလို့မေးရမနဲ့ဖြေကြရတယ်ပါမောင်နိုင်ရိုင်းမြဲရိုင်းပါဘုရားဒုက္ခသစ္စာမေးရမင်းတို့ဒုက္ခသစ္စာလို့ယူချိုက်မှန်ပါဘလို့တရားဟောပြန်နေတယ်ဆိုတာကဓမ္မတွေပေါ်ပါလားပေါ်ပါဒါရင်ဒီရက်တွေလည်းဘာလို့ကြမလို့သိရသိရမနော်ဓမ္မတို့အခုတရားတော်ဘုရားရဲ့ဒုက္ခသစ္စာ နာကြတဲ့ဓမ္မတွေကဒုက္ခသစ္စာဘယ်သူမှလူချမ်းကမပါပါရလားပါခဏချင်းမပြောင်းရွှေ့နေကြတဲ့ကိစ္စတွေရှိကြရလားရှိပါဘူးအင်းဒီနေရာကဟိုနေရာဟိုဘက်ကဒီဘက်ပြောင်းဒီဘက်ကဟိုဘက်ကပြောင်းဟိုချုံတွေကဒီရွှေ့ဒီချုံတွေကဟိုရွှေ့ မနေကြရဘူးနေရပါငြိမ့်ငြိမ့်နေစမ်းပါတော့ဆိုတော့မရဘူးဖြတ်ဒုက္ခသစ္စာခန္ဓာကိုယ်ကိုဖောက်နေတယ်မှန်ပါဘယ်လိုဖြေကြမလဲဒုက္ခသစ္စာခန္ဓာကိုယ်မှာဖောက်နေဒီတိုင်းကိုနေလို့မရဘူးမှန်ပါသူ့ကြိုက်သူ့လိုက်ကိုတခါတော့ဆောင်းတယ်နဲ့ကိုခြုံပြီးတခါလားဆောင်းတယ်နဲ့ယုံပြီးဆောင်းမှုတွေ့ဆောင်းစာတွေ့ထားပြီးကလားဆောင်းဝတ်တယ်ကိုဝတ်ထားတာတောင်မှဖောက်နေဖောက်တာမှန်ပါခဏွေးပြတာနွေးနေတယ်နဲ့နွေသားတွေတွေ့ပြီးဘာဖြစ်နေလဲဟုတ်ပါဘူး ဟောက်ပြန်တယ်ဆိုရင်တော့ဘယ်လိုထားလို့မှမရတာကြီးကျွတ်တို့ဆူတောင်းယူဖို့တော့မသိဘူးမသိဘူးဘယ်လိုထားလို့မရရကြမရအဲ့ဒါကြီးလို့ဖြင့်ဆူတောင်းယူဖို့တော့ဖြင့်မသိတော့အဲ့ဒါတဏှာကဒကာဓမ္မတို့ခမရတို့မသိမလိမ္မာတဲ့ပုဂ္ဂိုလ်ကိုတခါတည်းတောင်းကြဆန်းအောင်လုပ်ပြလို့ခမရတို့ဆူတောင်းပြတယ်ငါကခင်ဗျားတို့ကမသိမလိမ္မာတဲ့ပုဂ္ဂိုလ်တွေအဝိဇ္ဇာတွေသောအမိုင်အမောင်ကြီးကချထားတဏှာရကာယသမီးစီပွားရေးနဲ့လှည့်ထား လဲထားတဲ့ခါကျတော့ဒီသာသီမိနဲ့မခွဲခြင်းတဲ့စိတ်ဒီမေဒီဖေးနဲ့မခွဲခြင်းတဲ့စိတ်ဒါတွေပေါ်အောင်လဲထားတော့တက္ကရာခင်ဗျားတို့ဒုက္ခသစ္စာကြီးကိုနောက်ထပ်တွေ့ခြင်းတဲ့အချိန်တွေမရောက်ဘူးလားရောက်ပါဘူးအဲ့ဒါဒီဒီမေခွန်းနဲ့ဒီမေခွန်းနဲ့ဖက်နဲ့နေတော့ဖက်နဲ့နေတော့ဒီမေနေရမှာပဲသိချလက်ကြမေခွန်းများထွက်ကြလားမထွက်ပါဘူးကြောက်တဲ့ကြောက်ကြောက်တဲ့ကြောက်တိုင်မို့ ကျွတ်တို့ဖြင့်လောကုတ်ချော်ပြီးမမေးတော့ပါဘူးလို့ကိုရှိသေးရဲ့မရှိပါဘူးဘုရင်မကြောက်ခဲကြောက်တိုင်ကပါကြရဲ့အဲ့ဒါလေခင်ဗျားတို့ကကိုယ်ပိုင်ပစ္စည်းတွေလုပ်ပြီးဒီကာလဒီထဲကနေပြီးဒီကာလခင်ဗျားတို့ဇုံလုံးကနေကဒီအန္တရာယ်ကင်းပေးခြင်းနဲ့နိဗ္ဗာန်ကြီးမရှာရင်းနေတာဟာဖြင့်အဝိဇ္ဇာတဏ္ဍတန်ကျက်ပြီးလွန်းတယ်လို့ဆိုရမှာမှန်ပါဘယ်လိုဆိုရမလဲအဝိဇ္ဇာတန်ကျက်ပြီးလွန်းမှာအဝိဇ္ဇာနဲ့တဏ္ဍတန်ကျက်မှန်ပါ ဥက္ကနဲ့ဥပလည်းတော့မပြီလုံးဘူးလားပြီလုံးပါကဲဒီလိုပြောပေးမဲ့ဆရာလည်းမရှိနှစ်ဖက်မြင်ကိုတော်ကြီးကလည်းမပွင့်လာတော့ဘူးသူပြည်သားလေးကလည်းခင်ဗျားတို့ကိုအမှန်ကန်မပြောတော့ဘူးရှင်ဖြင့်အဲမျက်စိကံသွားလေဦးတော့မှန်ပါဘယ်နဲ့ဆိုကြပါလဲမျက်စိကံသွားပဲဆိုတဲ့အခါကျတော့တရားဓမ္မတို့ကြက်ကစောင့်နေတယ်ဟုတ်လားပိုးကောင်လေးကအဲ့ဒီပဲပြန်သွားတာမှန်ပါမျက်စိကံကို စမ်းမဲ့စီပဲမတော်ဘူးဘလူတွေကထွက်လာတယ်ပြီးတွေစီကြီးပြန်တာပဲခွေးတွေစီကြီးပြန်တာပဲမျက်စိကံတစ်စိမ်မကြောက်သွားနေတာသဘောကျအဲ့ဒါသူများပြည့်တဲ့သေးရတဲ့ဘဝကိုကိုယ်ထွက်ပြီးဒီကလာငါမတွက်ပါဘူးတဲ့လေလိခံရတဲ့ဘဝတဲ့သမုဒ္ဒရာကြီးလေးသိင်းကြီးသူများပြည့်တဲ့သေးလို့အဲ့ဒီသွေးကတော့ပြင်မထွက်ပါဘူးအဲ့ဒါငါမထည့်သေးဘူးကဲဒကာဓမ္မတို့ တော်တော့ပြီထင်တယ်ဒီကြောင့်သိမ့်တယ်မသိမ့်တယ်သိမ့်ပါဘူးအဲ့ဒါလေးခင်ဗျားတို့တိုင်းနဲ့ဘူးသမီးနဲ့ဘူးပစ္စည်းနဲ့ဘူးနဲ့အမလီတီထဲမှာမှခန္ဓာကိုယ်လေးကြောင့်တွေ့ရကြလဲလွတ်ကြရတယ်ထွက်ကြရတယ်အများကြီးရှိသေးတဲ့အထဲမှာဒီတဲ့အရေးကြီးတဲ့သာပြီးတာယသမီးရှိပါရဲ့ကိုအပူကြီးပူပြီးရင်ထုမြေလူများနေလိုက်သေးတယ်ဆိုတော့အာလုံးနဲ့ထူလုံးတယ်လို့ကိုကဆိုလိုက်မဆိုလိုက်ဆိုလိုက်ပါသဘောပါကြဗလားတန်ဝေကရဖို့ ပြောနေတယ်လို့ဆိုရင်လည်းဟုတ်တာပဲဖြစ်စဉ်ကြိုက်ပြောနေတယ်ဆိုရင်တော့ဟုတ်ပါအဲ့ဒါကြောင့်ဒီကသိကြဆိုတော့ဗျာဒီကဘလူခင်းလုံးกว่าဒါပြန်သိမ့်မိုက်ကြရင်ဇက်ခင်းတဲ့လူသားရလိမ့်မယ်မှန်ပါဒီကဘလူခင်းလုံးกว่าဆိုတော့လက်သက်ရှာကြဆိုဆိုတော့ခေါင်းကပြောတဲ့နောက်ကအဖြစ်တွေမသိအောင်ဖုံးလွှမ်းထားတာဘလူတို့ဟုတ်ပါ ယခုဘဝမှာတွေးဖို့မရအောင်တာယသမီးရှိပွဲနဲ့ဓောင်ညာဆောင်ခိုင်းထားတာကဘယ်သူတော့သူတို့တန်ရက်ပြီနေပြီခင်ဗျာပေါ်ကြပေါ်ပါနောက်ကြောင်းတွေကိုတွေးဖို့မရမြင်ဖို့မရအောင်လုပ်ထားတာကမေ့ပါအဲဒီဘဝမှာလည်းဒီခါတော့မအားမလအောင်ကိုပဲသူတော်ကောင်းစိတ်တပဲကမဝင်နိုင်အောင်ဖို့လုပ်ဖို့ဒီလုပ်ဖို့ကိစ္စပြီးဒီကိစ္စနဲ့ကိုပဲနဲထိုင်ရည်တဲ့ကိုမဆောက်အောင်မှတ်ပြီးလုပ်နေရတဲ့ အတိဘယ်ကလည်းမတူပါလိမ့်တဏှာခိုင်းဒကာဓမ္မတို့သူ့ဘုံနေမှမသိသေကံကြီးမှမသိအနာပေါက်နေတာတောင်ထိုးချိုးထိုးချင်းနဲ့သွားပြီးလှုပ်နေကခေါင်းကကြိုက်ရင်ကြိုက်ကြတဲ့တောင်မှဟမ်တဏှာကခိုင်းတော့ခေါင်းကရင်ရက်ကနောက်မှသေးမှာသူခိုင်းတာရင်လုံးမယ်ဆိုပြီးထပြီးအင်းကြောက်တာလေးနဲ့မှွေချက်ပြုတ်ကြပေါ့ဗျာဘလောက်တရားဆိုးနေတယ်ဆိုတာက သိခြင်းသိกว่าငါငတ်တော်ဝင်ရှိသလောက်တော့မင်းနောက်ကတွေပြန်ပြီးကြလားမောင်းမေးအောင်တော့ဖြင့်ကျွန်းသဘောဖြစ်အောင်တော့ခိုင်းမယ်ဆိုပြီးတဏှာများခိုင်းလိုက်တယ်ဖြစ်ခြင်းနှာသီးချောင်းစုံနဲ့တော့သွားလင်နာရင်နာနဲ့ရှိနေလဲဘုံဘုံလဲနေတာတောင်မှပါဇက်ကပြောပါအောင်လားဆိုပြီးခိုင်းနေတာဘုံဘုံလဲနေတာတောင်မှ ဗဇက်ကပြောပါအောင်ခိုင်းတယ်ဆိုတော့ကောင်းကြသေးရဲ့လားဒါတော့သိအောင်ကျွတ်တို့ကျွန်ကံရဲတာဟောဒီအဝိဇ္ဇာကနောက်ကျောင်းအကုန်ဖုံးထားလို့နောက်ကျောင်းတွေသတိရမယ်ဆိုမင်းခိုင်းလို့လေကျောင်းတွေယူခဲ့ပြီဆိုငါမလုပ်တော့ဘူးဆိုရင်ညာလေးကဝမ်းမယ်ဟောနောက်ကျောင်းဖုံးတာကဘာပါလဲဝိဇ္ဇာကဲရှေ့မအောင်တခါတည်းတွေးလို့မပေါ်အောင်တခါတည်းဇင်လိုက်ခိုင်းထားတာကတဏှာကဲကောင်းတယ်ကောင်းပါ ဒကာဓမ္မတို့ယနေ့တရားပေါ်လားပေါ်ပါဘူးခင်ဗျခင်ဗျားတို့အတွက်ဒီဥစ္စာရေးကြည့်လို့ပြောနေတာမှန်ပါဥပလေကရေးကြည့်တာပေါ်ပါလားတနေ့တော့လေအင်းဓမ္မဘာမဆိုင်ကွာဥပလေဒါမအောင်ခိုင်းကြတာပဲအိမ်ရောက်လာတော့အင်းဆဲလေးတော့ကိုအေးချမ်းချမ်းနဲ့နေနေလားဆိုတော့မနေနိုင်လို့ဘ누구နေမကောင်းလို့ရှင်ဘ누구ကြည့်အောင်ပဲဘ누구ကဘာဖြစ်နေလဲဘ누구သွားပြီးကြလားအင်းဆရာဝန်ခေါ်ပေးအောင်ပဲအင်းဘ누구ဒီကားလို့ဆိုရင်ကြောက်နေလို့ရှာအောင်ပဲ အဲ့ရောက်ကလေးမှာဘူးပူနေတော့ဒါဗုဒ္ဓံကျက်တော့နောက်ကြောင်းပြန်မတွေ့ဖြစ်တာကဝိဇ္ဇာအဝိဇ္ဇာတန်ကျက်တယ်မိနေတော့ဩနောက်ကြောင်းမတွေ့နိုင်တဲ့ကတစ်ဖက်ကံရှေ့မအားနေလို့တခါလေကိုယ်ခန္ဓာကြီးဘာဖြစ်နေလဲကိုယ်ခန္ဓာဘယ်လမ်းသွားမရှိသေးရင်ဆိုသိရလဲဥမဲ့ဆိုတာကိုတွေးဖို့မရအောင်တောင်ကြဆန်းအောင်ခိုင်းထားတာကဘာလို့လဲအဲ့ဒါခင်ဗျားတို့ကအာနာကြလိုက်သေးတယ် ဘဝတွေလူကလေမှန်ပါအိုးသူတို့လိုအလုတ်များလို့ရှိရင်ဖြင့်သေပြောပြီးတောင်းအမြင်အောင်မြင်မှန်ပါဖြစ်ပါဖြစ်ရလေတဲ့ကြတောင်းရစားခဲ့ကြတဲ့ဥစ္စာကိုအားကြတဲ့ပုဂ္ဂိုလ်ကပါသေးတယ်မပါဘူးလားအဲအလုံးနဲ့လူနဲ့မြန်လိုက်တာဒီကျိုးပဲရှာမရှာဖုန်ကြောင်တစ်ပေါက်ပြန်ရှာထွက်လို့သေလို့ခင်ဗျားတို့အချင်းမုန်းလုံးရှိသေးတယ်ရုပ်ရှိကလားကျွန်တော်ဆိုတာမနေ့ကတည်းကညာတမန်သားနိုင်ကမောဥစ္စာစီနေအောင်လုပ်ရတာ ရိပ်မိကြပါလားရိပ်မိပါအဲ့တော့မအားပဲအဲကပဲအင်းသူတို့မှသင်များတဲ့စိတ်ချမ်းသာလက်ချမ်းသာနဲ့ကိုယ့်အကိုချက်ပြုတ်ပြီးဘယ်တော့မှဘူးမရှာဘူးစားနဲ့ဟိုဖြစ်ရှာထွက်နေပြီနေပြီညာရိပ်မိကလားအဲ့တော့ကြောင်ခင်ဗျားတို့တဏှာရလည်းမြောက်ထားတော့ဘေးကလည်းခင်ဗျားတို့ကလည်းသုံးလုံးကချင်းမွန်နေတော့မောင်နိုင်သိခဲ့တော်ပြီမှန်ပါပါအယူဘုံတိမြောက်မှန်ပါငါကယူနေတယ်လေကိုကကိုကမသိဘူး ဟုတ်လားအရက်ကခင်းမွန်ပြီးဘုံတိနှောက်လိုက်တဲ့အခါကျတော့ဒီယူကဒီတဲ့ပို့လို့ပြောတာပဲကဲတန်တရားကြီးပါသေးရဲ့တန်တရားစကန်းကပါသေးရဲ့ကဲဒါဖြင့်ဒီနေ့ညတော်တော်ပြောပြီဒကာရမတို့စကန်းသတ်ဖို့အချိန်ရောက်ကြလားမရောက်ဘူးလားဟုတ်ကဲ့လားကိုကဟုတ်ကဲ့လားတတ်ချင်တဲ့စိတ်ပေါ်ရလားပေါ်ပါပါမနိုင်တော့ကွာမပေါ်ရတော့ကြရတော့လေဒကာရမတို့ဒီစကန်းနဲ့ဒီလမ်းကိုဒီလမ်းကြီးသွားမနေနဲ့တော့ ဒုလုံးမတော်လည်းလံဖရာနဲ့ကင်းမလို့ကင်းနိုင်ကြမြင်ကြသေးရဲ့ကဲဒါဖြင့်နှစ်ဖက်မြန်လောက်ကြပါစို့ဆိုတော့အဝိဇ္ဇာချုပ်ရင်တစ်ဖက်မြန်မှန်ပါတဏှာချုပ်ရင်နှစ်ဖက်မြန်နှစ်ဖက်မြန်ဖြစ်မယ်ဆိုတော့ဘာကြောက်เสียရှိသေးတယ်ဥက္ကဏုပလေတော့သူတို့တန်ပြက်ကိုဗျလက်သက်ရှားတော့သူတို့ပဲတွေ့မှန်ပါကဲပေါ်ကြလားဒါဖြင့်ဝိဇ္ဇာနဲ့တဏှာတတ်တဲ့လောက်ကိုလောက်ကြပါဘူးမှန်ပါ ကောင်းပြီဓမ္မတော့ဝိဇ္ဇာနဲ့တဏှာတတ်တော့မယ်တွတ်တွတ်ဆုံးလုံးကလောက်ခါတာသူပဲတွတ်တွတ်ဆုံးလုံးကလောက်ခါတာဝိဇ္ဇာနဲ့တဏှာပဲဆိုတော့သိရင်ဟုတ်လားသိပါဘယ်လိုများဆုံးလုံးကလောက်ခါသလုံးနဲ့မဲတဲ့ရှိရင်ဖြင့်ခန္ဓာကိုယ်ထဲမှာဓမ္မတို့ပေါ်နေလိုက်တဲ့အနိစ္စတွေကပုံနေတယ်အာမခန္ဓာကိုယ်ထဲမှာရုပ်ဖက်ကြည့်လိုက်ပြန်တယ်ခဏခဏဖြတ်ဖြတ်ဖြတ်ဖြတ်နဲ့သိနေတယ်မနေဘူးဝေဒနာပဲကြည့်လိုက်ပြန် လက်သက်သက်နဲ့သိရင်လည်းအားရရလားမှန်ပါအဲဒါကစိတ်ကလေးကြီးရိုက်ကြတော့အမလေးအဲ့ဒီကိုယ်သေးလေးကိုကိုပဲအဝိဇ္ဇာကမမြင်အောင်ဖုံးထားတဏှာကမအားမအားမလောင်ခိုင်းထားတော့ကိုယ်သေးကိုကိုကြည့်တဲ့အချိန်ပါသေးရဲ့မှန်ပါကိုကိုတောင်ကိုမသိတော့ဘူးဖြစ်မဖြစ်ရလေတရားဓမ္မတို့ကလေးလေးတွေအနာပေါက်နေတော့ပြီးခဲ့နေတာတောင်ကလေးလေးကသိရလားအမေကတော့အမလေးငါသားလေးဘာဖြစ်ပါလဲငါသမီးလေးဘာဖြစ်ပါလဲ လေးများဘာမှမပြောတော့ဘူးကုသဇာနာကြီးကိုကြီးလာပြီပြည်စတောင်းထဲကုန်ပြီကလေးကိုဗျသိရလားအမိန်မိဘကတာဆိုရင်မိပြည်တွေဖောက်လို့အဲအနာချက်စီရတဲ့ဖျံပြက်ဆက်ရှိစေးဆက်ရှိထဲလို့ဒီလိုသာလားသူကုတာရတယ်သူကိုယ်တိုင်ကတော့သိသေးရဲ့ဒီမှာလေခင်ဗျားတို့ကိုယ်တိုင်ကတော့ဝိဇ္ဇာကဖုန်တဏှာကမမလောင်ထိုင်ကြတော့ကိုယ်အနာပေါက်နေတဲ့အနိစ္စတဘုံလုံးကိုမမြင်ဘူးမှန်ပါ သဘောကျလားအနိစ္စတွေကိုခန္ဓာကိုယ်ထဲမှာတခါသေးသေးသေးတယ်ကိုယ်အသေးတွေကိုကိုမြင်သေးရလားမမြင်ပါဘူးဒါဖြင့်ကိုယ်အသေးမှကိုမမြင်လို့ရှိရင်ကိုယ်နာဘုတ်ကကိုသိသေးရလားမသိပါဘူးကိုယ်နာဘုတ်ကဝေဒနာတွေနာပေါက်နေတာမသိတော့ကိုယ်အသေးတွေခဏခဏသေးနေတာရောမသိပါဘူးဒါဖြင့်ခဏခဏအရှင်လာကသေးနေတာလည်းမသိတော့ဘူးတခါဘဝဆုံးအောင်သေတော့လည်းသေလို့ကိုမသိပြန် မှန်ပါအာဒါပြန်အနေတုန်းကလည်းမသိခဲ့မှန်ပါခုတကယ်သိတော့လေမသိရဖြစ်မှဖြစ်လေဗျာကလေးတွေဆိုးနေသေးတယ်မှန်ပါကလေးကလည်းနာရကြီးရဲ့လို့အနာကြိုက်တဲ့ခါអော်သေးတယ်မှန်ပါအဲ့တော့မင်းကတခါတည်းလေးထုတ်ပြီး အဲလောက်ပဲကင်ပဲဆေးသိပ်ပဲဆိုတော့ကလေးကအော်ပေါ်ရသေးတယ်ခင်ဗျားတို့အော်ချိန်မရဘူးမရရရလားကလေးတို့ဆိုနေတယ်ခဏခဏခဏငါးပါးကဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့သေးနေတာသူများသေးလားကိုယ်သေးလားကိုယ်သေးပါကိုယ်သေးအနာရောက်ခွင့်နဲ့သေးပါဒါပြန်အနာရောက်ခွင့်ကလည်းမသိဘူးမှန်ပါအင်းသေးတော့လေမသိပါဘူးဒါပြန်အရှင်သေးလည်းမသိမှန်ပါဟုတ်လားအဲတကယ်သူကမှအသေးကြီးကြပြန်တော့မသိပါဘူးမသိလို့ပေါ်ဗျာသူတော်ကောင်းလုံးမှမလုပ်တဲ့ဥစ္စာပဲ ဘောကျဒါလို့ဆိုတော့ခဏကကလေးနဲ့ဒီဃာရမတွေနဲ့ဩကလေးကမှနာအလွန်နာလိုက်ဩဘောရသေးတယ်တို့ဩကြီးမရှိဘူးအနာပေါက်တာလည်းမသိဘူးဟုတ်လားသေအနာကြောင့်သေတာရောမသိပါဘူးဆိုတော့ဒကာရမတို့ဇုံလုံးကပြောတာဟာမှားသေးသလားမှားပါဘူးအတူနေမသိတာနော်မှန်ပါခန္ဓာနဲ့ ခင်ဗျားတို့နဲ့အတူတူမနေဘူးလားနေပါနေပေမဲ့ခဏခဏသေးနေတာဟုတ်မသိပါဘူးခဏခဏဝေဒနာရနေတာမသိပါဘူးဟာဘယ်နှဖြစ်နေတော့ကိုကမောင်းနိုင်မှုကိုမြင်လို့စဉ်းစားပါဦးကားနေလို့ပါလုံးလုံးကနေတာမှန်ပါအဲ့ဒီလိုဇုံလုံးကနေတော့ဩမိုးလုံးကလည်းဇုံလုံးကသေတော့လည်းဇုံလုံးကသေဖြင့်အကမ္မတာပဲ ဆိုရမအကောင်လေးမွေးလာပြီကမ္မတာပဲဖြစ်သွားရှာတယ်မှန်ပါဘူးဒီပြန်ပါဆိုကြရှိသေးတယ်မွေးတော့ပေါ်ပါလိမ့်အကောင်လေးအင်းသေးတော့မှန်ပါဘူးအဲ့ဒီလိုဖြစ်နေတယ်ဆိုတာခင်ဗျားတို့နှိမ့်ချပြောတာမဟုတ်ဘူးဒီလက္ခဏာရေး၃ပါးမမြင်လို့ပြောတာမှန်ပါဘူးကိုပေါ်နှိမ့်ချပြောတာလားတကယ်ပြပြောလိုက်လို့လားတကယ်ပြောတာသဘောပါကြဒါဘုန်းကြီးနာရောက်လာလို့တော်တော်သေးတာနော်မှန်ပါဘူးကိုကိုယ်မှာကိုယ်ရထဲမှာကိုထင်တယ်လို့နဲ့ဘယ်နာမှ ဒီမျိုးလုံးပေါက်ဖို့ရဆေးမရှာတဲ့ပုဂ္ဂိုလ်များကြတော့ဘယ်လိုမှမစဉ်းစားနဲ့တော့မွေးတုန်းကအကံသေးတော့လည်းအကံသေးပဲဘယ်အချိန်မှတခါတည်းအလင်းမြင်သွားတယ်လို့မရှိပါဘူးရှိသေးလားမရှိပါဘူးအတော်ကြီးဆိုးနေတယ်ဆိုတော့ပေါ်လားပေါ်ပါဘူးခိုင်းဒါပြန်ဝိဇ္ဇာတဏ္ဍတန်ကျဘယ်လောက်ပြင်းတယ်ဆိုတော့ပေါ်ရောပေါ်ပေါ်လို့ရှိရင်ဖြင့်ဒီဃာရမတွေအတွက်မှာဖြင့်ဘုရားများဒီမြတ်စွာဘုရားပေးတဲ့ခြင်းနဲ့ဉာဏ်ခြင်းနဲ့ကုရလို့ရှိရင်ရပါလိမ့်မယ်မှန်ပါ ဒီလိုမှတရားလူတရားမြတ်တွေကိုနာလည်းမနာရှာလည်းမရှာတဲ့ပုဂ္ဂိုလ်ကြတဲ့ဒီဘက်ကတရားတွေစဉ်းစားဘယ်နှမှမတတ်နိုင်လို့မွေးတော့ကဘာမှမွေးဘူးအကန်းနေတော့ဘာနဲ့နေအကန်းနဲ့နေသေးတော့ဘာနဲ့နေအပိတ်ချင်းကနေအောင်ကြည့်တွေ့ရတယ်အမလေးဖြစ်မဖြစ်ရလေဗျာသိချက်ချက်ကောင်းပါလားတရားမှ ငွေတော့ကပါလေအကနေတော့သေတော့နောက်ဘဝဆက်ပြန်တော့ဘာလေးမွေးပြန်အဲနောက်ဘဝလူလားနောက်ပြန်တော့အကလူလားနောက်ကလေးဖြစ်နောက်ဘဝသေပြန်တော့လေတတံညာဒီတိုင်းလာခဲ့သဘောကျတတံညာဒီတိုင်းလာခဲ့တာဆိုတော့ဇက်သိမ့်တဲ့မသိမ့်တဲ့သိမ့်တဲ့ပါသိမ့်လို့ရှင်ဒီပြင်ဇက်ကိုမသိမ့်နဲ့လက်တဲ့နှစ်ယောက်သိမ့်လိုက်ပြီးတာဘာသိမ့်ရမလဲလက်တဲ့နှစ်ယောက်လက်တဲ့နှစ်ယောက်ကဘယ်လိုပါလဲဝိသနာ အဲဒါပြန်ဝိဇ္ဇာနဲ့တဏှာသိမ့်လိုက်ရလို့ရှိရင်ကျွတ်တို့နှစ်ဖက်မြင်ဖြစ်ပြီးကာလမတရားသွားနိုင်ဘူးမှန်ပါမဆုံးနိုင်ဘူးလားဆုံးနိုင်ပါနှစ်ဖက်မြင်မဖြစ်သေးတဲ့ကာလဘာလို့တော့ကိုကမတရားဘူး तू သွားကုန်သွားနိုင်မှာမဟုတ်သွားနိုင်သုံးလုံးကအဲ့ဒါမြင်မှာမလားမမြင်ပါဘူးသုံးလုံးကဆိုတာကဒကာဓမ္မတို့တရားတာသွားတယ်မှန်ပါငါပိုးကောင်လေးတွေခொနဲ့ကပြရတယ်လေဟိုကြက်ကကြောက်နေတဲ့စီပြေးတာလေအဲ့ဒီနေကောက်စားရတယ်ပဲသုံးလုံးကသွားနေကြ ရိပ်မိခလားအဲတွန်းလိုက်ကျင်လိုက်လှုပ်ရှားနေကြတာဘောအန္တရာယ်လာတာကိုသိကြသိမှန်တယ်လည်းမတွန်းလိုက်ကျင်တဲ့ဒုက္ခရောက်ကြတချို့ကြောက်ကုန်နေတဲ့ထိုင်တာအထိုင်ရင်ပြုံများတာနဲ့ပဲစိတ်ချုပ်ဝမ်းချုပ်ပြီးဒီကလာအောင်တဏှာကမလှအောင်ခိုင်းတာနဲ့မှဟိုဝေဒနာကြီးတွေရောက်ကုန်ပြီမှန်ပါဘူးလူလာပါတယ်တွေဆွဲဒီလိုကောမနေဘူးလားနေပါမိရဲ့ကျိုးတွေဖြစ်မလာကြဘူးလားတဘာလုံးလို့မေးတော့တဏှာကတကယ်ဓောင်ညာဆောင်ခိုင်းတာကဝေဒနာဖြစ်တယ်ဆိုတာမကုနဲ့မကနဲ့မင်းငွေရအောင်မရှာမှန်ပါ မိုက်မဲခိုင်းတာမိုက်ဒါပြန်ကြည့်မနေနဲ့ဒါဘူးစားသိမ်းဖို့မဲမစင်းစားနဲ့မဲမဝိထားတဲ့မဲသားသမီးကိုမဲမကြိုးဘူးကြွေးမလဲအတင်းကတောင်းခိုင်းနေတာပဲသဘောကျလားဘလို့မဲခဲတဲ့သူရအားတယ်ဆိုတော့ပေါ်လားခိုင်းတာဖြင့်ဒီလိုလုပ်ကြပါတော့ဒကာရမတို့နှစ်ဖက်မြင်ဖြစ်အောင်ဖြင့်မရရအောင်ကြိုးစားပါတော့မဖေဟာလို့အတင်းမကောင်းမှန်ပါနှစ်ဖက်မြင်ဖြစ်အောင်အတင်းရပါနော်မှန်ပါကဲဒါဖြင့် နှစ်ဖက်မြင်ကိုခွန်ကြီးပြပါတော့မယ်တဲ့နှစ်ဖက်မြင်ကိုခွန်ကြီးပြပါတော့နှစ်ဖက်မြင်ဆိုတာဘာတော့မေးတဲ့အခါကျတော့ကိုယ်မှာဘာရှိသရုံးလို့မေးတော့ခန္ဓာ၅ပါးရှိတယ်လို့ဖြေကြမှန်ပါခန္ဓာ၅ပါးရှိပြီးဒီကာလနေတော့ဒီခန္ဓာ၅ပါးတို့ဤပင်ကိုယ်သဘောကိုခန္ဓာ၅ပါးတို့ပင်ကိုယ်သဘောကိုမြင်လို့ရှိရင်ဩခန္ဓာတို့ဤသဘောဟာခန္ဓာဆိုတာဒီဓာတိဆိုတာမရဏနဲ့တွဲတွဲ မှန်ပါဖြစ်တာကဒါဒီနည်းနည်းလေးသိတာလေဆိုတာပြက်တာကမရဏနင်းခန္ဓာတစ်ခုတစ်ခုမှာဇာတိသရမရဏဖြစ်တည်ပြက်ရှိမှန်ပါတပည့်ကြခန္ဓာတစ်ခုတစ်ခုမှာဘာရှိဖြစ်တည်ပြက်ဘယ်ခန္ဓာမဆိုဖြစ်တည်ပြက်ရှိမှန်ပါတပည့်ကြဖြစ်တည်ပြက်ရှိနေတော့ဒီကနေပြီးဒီကရဓမ္မတွေတဲ့မဲခင်ဆိုတဲ့ဘုန်းကြီးပေးထားတဲ့မျိုးလုံးဖရာပေးထားတဲ့မျိုးလုံးနဲ့သမာဓိဋ္ဌိ တမသင်္ကပ္ပမျက်မှန်တတ်ပြီတမာဒိဋ္ဌိမျက်လုံးနဲ့တရားဓမ္မတို့ဒါရှေ့တိုင်းရှေ့တုန်းကကတမသင်္ကပ္ပမျက်မှန်ဟောတာကနောက်ကတမာဒိဋ္ဌိမျက်လုံးဟုတ်လားဒီကတမတတာတတိကနေပြီဒီမျက်လုံးကငင်ဟောဒီမျက်မှန်ရှိတဲ့ဘက်ကတဲ့မျက်မှန်တဲ့လို့ရှိရင်မျက်မှန်တဲ့လို့ရှိရင်ဒီခန္ဓာကြီးတဘောကိုမသိလိမ့်မယ်ဝရိယကနောက်ကနေအမြဲတွန်းပြီဘယ်မှမကြည့်နဲ့ဘယ်မှမကြည့်နဲ့ဒါရင်ကြည့်သဘောကျလား သမာဓိကတကယ်ဒီဒကာဓမ္မတွေကိုဖြောင်းဖြောင်းကြည့်ပါဖြောင်းဖြောင်းကြည့်ပါလို့ तू အာမွေးဘူးလားအဲ့ဒါကြောင့်ဟောတာကမျက်မှန်ဟောတာကမျက်လုံးဟောတာကသတိသေးသမားဒါကနောက်ကတွန်းပေးသမားဒါဒီကားလို့ရှင်ဖြောင်းဖြောင်းသာကြည့်ဖြောင်းဖြောင်းသာကြည့်လို့သမာဓိကအာပေးသမားမဲ့ကငါပါသဘောကျဒါကသမာသင်္ကပ္ပဘာနဲ့တူတယ်မျက်မှန်သမာဓိကမျက်လုံးနဲ့ မျက်လုံးကဟိုလက်ဒီနဲ့နေမှာဆိုလို့သမာဓိကတတိပေးတယ်ဟောဒီခန္ဓာဘယ်လိုဖြစ်တယ်ဆိုတော့တတိထားခန္ဓာဘယ်လိုဖြစ်တယ်ဆိုတော့တတိထားသမာဓိကတတိမဟုတ်လားသမာသမာဓိကတဲ့မင်းတတိထားတဲ့ခြေကိုတဲ့ဖြောင်းဖြောင်းထားပါဖြောင်းဖြောင်းထားပါလို့သူကလည်းဒီမျက်လုံးကိုမျက်လုံးပေါ်မှာတကားတဲ့ဒီဖြောင်းဖို့ပဲသူကသမာဓိကအားပေးတယ်ဝရိယကလည်းတကားတဲ့ကြိုးစားပြီးဒီကရတိုက်တွန်းတယ်ဒီဘက်မှာတော့ဘယ်မှမသွားနဲ့ဒီဘက်မှာတော့ဘယ်မှမသွားနဲ့ဆိုတော့မဂ္ဂင်၅ပါးသူ့လို့သူမလုပ်ကြဘူးလူရင်းတော့မဂ္ဂင်၅ပါးက ဒီမျက်မှန်ကလည်းဟောဒီညာကြီးအကူကြီးပဲဒီဘက်ကတတိဝရိယသမာဓိတွေကလည်းဒီညာကူညီပေးကြတယ်သဘောကျဒီညာလေးကအမှန်ကန်မြင်လို့ကိုမျက်မှန်တတ်တယ်ဆိုတော့မျက်လုံးကူတာပေါ့ဒါပြန်သမာသင်္ကပ္ပလည်းသမာဓိဖြင့်အကူကြီးတတိကရောသမာဓိအဲသမာဓိရောသမာဓိနဲ့မျက်လုံးရဲ့အကူကြီးဝရိယကရောအကူကြီးထားပြီးဒီကလာဒါကြောင့်တရားဓမ္မတို့ ဩအမှန်ကန်မြင်ဖို့အကူကြီးလေးခုပေးရပါသလားဆိုတော့ပေါ်လာပါဘူးအမှန်ကန်မြင်ဖို့နော်မှန်ပါခဏခဏဖြစ်လိုက်ကြည်လိုက်ပြက်လိုက်ဖြစ်လိုက်ကြည်လိုက်ပြက်လိုက်တနည်းအားဖြင့်လဲဆိုကြလို့ရှိရင်လည်းဖြစ်ပြက်ဟုတ်လားအဲ့ဒီဖြစ်ပြက်ကလေးဖြစ်ပြက်ကလေးခန္ဓာကိုယ်ထဲမှာကိုပဲဒီငါးခုကိုတမာရိဋ္ဌိကြီးခုတော့ဒါတမာရိဋ္ဌိထားလိုက်ပါတော့သူထူးထူးခြားခြားအဲတမာရိဋ္ဌိကိုတမာသင်္ကပ္ပမျက်မှန်ကရှိကကျုပ်ကူညီပါမယ်ဆိုပြီးသူကမျက်မှန်ကကူညီပေးတယ် ဒါမျက်လုံးကဒီမျက်မှန်နဲ့တက်ပြီးကြည့်လိုက်တော့တတိကလည်းခင်ဗျာဘယ်မှမချွတ်ပါနဲ့သမာဓိကလည်းဒီဒီကြီးလောက်ပါဝိရိယကလည်းကျုပ်တွန်းပေးပါမယ်ဒီနေရာမှာတော့ဘယ်မှမတော့ပါနဲ့ခန္ဓာ၅ပါးဖြစ်ဖြစ်ပဲကြည့်ပေးမှန်ပါပါကြည့်ပြီးတဲ့အခါကျတော့ရှင်ဖြင့်ကိုရထားတဲ့ဘောဟာအရတော်လေစွာလားအရဆူးလေစွာလားမြန်းလားမှန်ပါဘယ်လိုမြင်မယ်ထင်ကြအရဆူးလေစွာမြင်မယ်ဒကာဓမ္မတွေဘယ်လိုမြင်မယ်ထင်ကြအရဆူးလေစွာမြင်မယ် သဘောပါလားဘာဖြစ်လို့အရာဆိုးလေဇွားလို့မြင်ရမလို့ဆိုတော့အိုးအနိစ္စခန္ဓာကြီးရတယ်ခိုင်တဲ့ခန္ဓာရတာလားမခိုင်တဲ့ခန္ဓာရခိုင်မခိုင်တဲ့ခန္ဓာရတာလေဆိုတာခေါင်းကမျက်မှန်ကောင်းမျက်လုံးကောင်းတဲ့သတိပေးကောင်းတွေကြောင့်မြင်တာတော့နမရမြင်နိုင်ပါမမြင်ပါဘူးဟောမြင်အဲ့ရောက်ကိုအရင်တုန်းကမမြင်တာဟာပင်ကိုယ်သဘောခန္ဓာကြီးပင်ကိုယ်သဘောမြင်မလားမြင်ပါဘူးမြင်လာလို့ရှိရင်ဟောဒီသမာဓိဋ္ဌိ တန်းလာလို့ရှိရင်ဖြင့်မိစ္ဆာဒိဋ္ဌိသမာဓိဋ္ဌိဆိုတာကဝိဇ္ဇာသမာဓိဋ္ဌိဝင်လာတဲ့ခေါင်းကပြောခဲ့တဲ့အဝိဇ္ဇာရှိသေးရဲ့မရှိပါဘူးအဝိဇ္ဇာချုပ်ချုပ်ပြီတရားဓမ္မဒီကအမြင်မှန်းလာလို့ရှိရင်ဝိဇ္ဇာချုပ်ဇုံလုံးကတစ်ဖက်တော့မြင်ပြီမှန်ပါဇုံလုံးကဘာလဲဖြစ်တစ်ဖက်မြင်တစ်ဖက်မြင်တော့ဒကာဓမ္မတွေခွန်ကြီးကသတိပေးဒကာဓမ္မတို့ဒီ၅ပါးနဲ့ပဲကြည်ပါကြည်ပါ ကိုယ်ခန္ဓာငါးပါးတစ်ပါးပါရှိပြီပါဝေနာကြိုက်ဝေနာကြည့်ပါစိတ်ကြိုက်စိတ်ကြည့်ပါရုပ်ကြိုက်ရုပ်ကြည့်ပါကြည့်လိုက်လို့ရှိရင်ဘာပဲကြည့်ကြည့်ခင်ဗျားတို့အင်းအဖြစ်နဲ့ပြက်ဖက်တွေ့ပါလိမ့်မယ်အဖြစ်နဲ့ပြက်ဖက်တွေ့ပါလိမ့်မယ်ဆိုတော့အဖြစ်ပြက်တွေမတွေ့ဘူးတွေ့ပါဘူးဒီမျက်လုံးကောင်းနဲ့မျက်မှန်ကောင်းနဲ့ဘွားတွေ့ဘူးမျက်မှန်ကောင်းနဲ့မျက်လုံးကောင်းနဲ့သတိပေးကောင်းနဲ့အာဘေးကောင်းနဲ့ဟုတ်လားတခါလဲတဲ့တိတိတန်းတန်းဖြောင်းအောင်အာဘေးတဲ့သမာဓိနဲ့ဒီလိုစုံပြီးဒီကရမျက်လုံးပေါ်မှာအကူအညီတွေပေးလိုက်ပြီဆိုမှဖြင့် ကိုယ်သဘောကိုသိပဲသိပါကိုယ်သဘောကိုသိတော့ဩတို့ကလူလာမှတ်တယ်အနိစ္စကြီးပါလားမိမ့်ပါလားမှတ်တယ်အနိစ္စကြီးပါလားယောက်ျားလားမှတ်တယ်ဘာအနိစ္စသဘောကျဟောအနိစ္စမှာတော့ဘာမှမရှိပါလားဆိုတာပေါ်လာတော့တော်ပြီတော်ပြီအနိစ္စခန္ဓာကြီးဖြင့်မလို့ခြင်းဘူးဆိုတော့လူကျင်တဲ့ဟာရှိသေးရဲ့မလို့ခြင်းတော့ အနိစ္စမှန်သိတော့လိုချင်တဲ့တဏှာရှိသေးရဲ့မရှိပါဘူးဒါဖြင့်အနိစ္စမှန်သိတာကဝိဇ္ဇာဟုတ်လားသူသိလို့မောင်ရဲ့လိုချင်တဲ့သဘောလေးပဲနဲ့ မရှိဘူးမရှိတာကတဏှာသေးတာဆိုတော့ဝိဇ္ဇာနဲ့တဏှာမသေးသေးဘူးလားသေးပါဘူးဒါဝိဇ္ဇာနဲ့တဏှာသေးတာဒီဒကာဓမ္မတို့အမြင်မှန်ရလို့သေးသွားတယ်မှန်ပါအမြင်မှန်မရရင်သေးပါဘူးအဲ့ဒီတော့နောက်ကနေပြန်ကြည့်နေဖို့ပဲအခုကောင်းမကောင်းတော့စစ်စစ်မှန်ပါတပည့်ကြဒါကြောင့်ဝိပဿနာရှိတာအခုကောင်းမကောင်းစစ်စစ်တာမှန်ပါနောက်ကနေကြတာခင်ဗျားတို့မပြတော့ပါဘူးလေရံကိုတွေယူခဲ့တာတွေမပြောတော့ပါဘူးအခုရထားတာအရတော်သလားအရဆိုးသလားသာဝေဖန်တော့မရဆိုးပါဘူး ပေါ်လာလားပေါ်ပါဘူးအဲ့ဒါဆိုမှသိလာတဲ့ခါကျတော့မျက်လုံးအမှန်မြင်မလားမြင်ပါမြင်လာတော့အဝိဇ္ဇာပဲနဲ့နေလူကျင်သေးရလားဒီခန္ဓာကြီးမျိုးနောက်တာမလူကျင်လို့ရှိရင်ပဲလူကျင်တဲ့တဏှာခုနကဘုံဘဝလူကျင်တဲ့တဏှာသာရသမီးတွေခင်းတွဲတဲ့တဏှာကိုယ်ခန္ဓာကိုယ်ခင်းတွဲတဲ့တဏှာရှိသေးရဲ့ရှိပါဘူးဒါဖြင့်နှစ်ဖက်မြင်ဖြစ်သွားသေးဘူးဖြစ်ပါအမှန်မြင်တာကဝိဇ္ဇာမလူကျင်တာကလောဘသေးတာဆိုတော့ခုနကအဝိဇ္ဇာမှောင်ကြီးကလည်းမရှိဘူး တဏှာပြာတဏှာကတခါတည်းမအားမလောက်လုပ်ပြီးဒီကလာထားတဲ့အလုပ်ကြီးကြောင့်ဖြစ်လို့လိုချင်နေတဲ့ဒီစီဟိုဟာလိုချင်တရားလိုချင်တယ်လေအခုလိုချင်တဲ့စိတ်ရှိသေးရဲ့မရှိပါဘူးဆိုတော့မဂ္ဂင်၅ပါးနဲ့ကြိုးစားလိုက်လို့ဖြစ်ရင်ဖြင့်တန်တရားမှာဇုံလုံးကလုတ်တဲ့တရားတစ်ခုသေးပါတယ်မှန်ပါသဘောပါရဲ့တန်တရားမှာဇုံလုံးကလုတ်တဲ့တရားဘယ်လိုလဲဝိသဝိသအဲ့ဒါဒီ၅ပါးအကူကြီးဆရာဘုန်းကြီးကသာမပေးဘူးဒီခန္ဓာပေါ်မှာအမှန်မမြင်မြင်တဲ့နည်းကိုမပေးဘူးဆိုလို့ရှိရင်ခင်ဗျားတို့အကန့်တွေပဲ မှန်ပါသဘောကျအဲ့ဒါဖြင့်အကမ်းပြောက်တာရိမ့်မိကြအကမ်းပြောက်တာရိမ့်မိတဲ့အခါကျတော့အခုကရိမ့်မိုံပဲရှိသေးတယ်အကမ်းလေးလည်းပြောက်လို့ရိမ့်မိပြီရိမ့်မိုံနဲ့လေကျုပ်ခင်ဗျားကြောက်ကဲလေးတော့ရိမ့်မိပါပြီဆိုနဲ့တခါတည်းကြောက်ကုန်လဲကြီးစားတော့ဖြစ်မှာမဟုတ်ဘူးဟုတ်ဘူးလားအစအဆုံးလိုက်ရတယ်မလဲရဘူးလားအစအဆုံးလိုက်တော့မှဒီကန္နာကြီးကကြီးဦးမယ်ဆက်ပြီးကြီးဆက်ကြည့်တော့ तू ကအနိစ္စပဲလား ဒီပြန်ဘာပြအောင်မလို့လို့မေးတဲ့ခါကျတော့ဩသူကခဏခဏဒုက္ခဒုက္ခရောက်နေတယ်ဒုက္ခသစ္စာပါလားလို့ပိုးမြန်လာတယ်မမြင်ဘူးလားခဏခဏဖြစ်ပြလိုက်ပြလိုက်ပြလိုက်ပြလိုက်နေတော့ဘာသစ္စာကြီးတွေ့ရဒုက္ခသစ္စာကြီးအဲဒုက္ခသစ္စာကြီးသိလာတဲ့ချိန်ကျတော့ဖြစ်ပြကနေပြီးဖြစ်ပြပထမတော့ဖြစ်ပြပဲအိဋ္ဌာပဲနဲ့နောက်ကြတော့လေရှုပါများလာတော့ဒုက္ခသစ္စာကြီးဖြစ် ဒုက္ခသစ္စာကြီးဖြစ်သွားတော့မိခင်၅ပါးကတခါတည်းတကယ်ကိုမလိုချင်တော့ပါဘူးဆိုတာကြီးကဖြစ်ရမှာဖြစ်ရမှာဒီကဏ္ဍကြီးလိုချင်သေးရဲ့မလိုချင်တဲ့အချိန်ကြလို့ရှင်းပြန်လောဘအမြစ်ပါပြတ်ခုမြင်တာကအမြင်ကုန်သွားအမှန်မြင်တာကုန်သွားလို့လားအမှန်မြင်တာကုန်တော့ဝိဇ္ဇာအဖြစ်ဖြစ်တယ်တကယ်မလိုချင်တော့ဘူးဆိုတော့လောဘက အညိကလေးတောင်ပန်းလေးရမတန်းတော့လောဘကလည်းချုပ်သွားတဲ့ခါကျတော့မှဩဒီခန္ဓာအကြောင်းကိုသိတာကဝိဇ္ဇာမလို့ခြင်းတာကအလောဘဖြစ်သွားတဲ့ခါမှာဒီခန္ဓာကြီးကကိုယ်ဝရေပျောက်တာပျောက်တော့ဒီကုကဘာသစ္စာလဲသူကဒုက္ခသစ္စာဩဒုက္ခသစ္စာပျောက်သွားတယ်ဆိုတော့ဒီယောဂီပုဂ္ဂိုလ်ကြီး ရှုနေတဲ့ပုဂ္ဂိုလ်ကဒုက္ခသစ္စာမတွေ့တော့ဘူး။ဩကိုယ်ဒုက္ခကိုယ်ကုန်မှာပေါ့လားလို့သူသိ။ဘာကုန်သွားတာလဲ။ဩဒုက္ခကုန်သွားတယ်ဆိုတော့ဒုက္ခကုန်သွားတယ်ဆိုတော့ဩဒုက္ခကုန်သွားတာဒီဘာပါလိမ့်မလို့လို့မောင်နေတို့ကကိုယ်ကတော့တွေးတာပေါ့။မှန်ပါဗျာ။ဘာသစ္စာဖြစ်လဲ။ ဒုက္ခသစ္စာအဲဒုက္ခချုပ်တဲ့နေရောဓသစ္စာဖြစ်ဖြစ်သေးဘူးလားဖြစ်ပါဘူးဩဒါဖြင့်ဒီနေရာကိုမြင်ပြီဒုက္ခကုန်တဲ့နေရာမြင်ပြီလက်ချောင်းတွေးယူစရာမရှိတော့ဘူးမှန်ပါသေးကြပါမရှိတော့ဒီနေရာမြန်ပြီးဒီကာလမှာခမည်းတော်ဒီနေကြပါဆိုတော့နောင်ခမည်းတော်ဒီအသက်တိုင်းနေလို့ဆူတောင်းကုန်လို့90သေးသေးတရားကြမှာပဲသေးသေးဆိုတော့ဒီနေရာကိုသေးတဲ့ချိန်ကျတဲ့ဒီနေရာကိုယ်တိုင်ရောက်အခုတော့ဒီနေရာကိုယ်တိုင်မြင်ရ အခုအချိန်မှာမြင်အောင်လုပ်တာသေတော့ငါသေပဲရောက်မှာတော့မတွေးနဲ့ဒုက္ခချုပ်တဲ့နိဗ္ဗာန်နေရမယ်ရောက်ရမယ်ဆိုတော့လေကြောင်းသွေးဇက်ကမသိမ့်သေးဘူးသိမ့်ပါအဲ့ဒါအကန်းဇက်ကိုသိမ့်ပါလေကြောင်းသွေးဇက်ကသိမ့်တာအကန်းဇက်မသိမ့်ပဲနဲ့လေကြောင်းသွေးဇက်ကသိမ့်လို့မရဘူးရှင်းမလားသဘောကျကဲယနေ့ဒီတင်တော့ပါဦး